66ခုကောဇာနှစ်1384ခုတော်တလင်းလာပြီးကျော်2ရက်2022ခု6လပိုင်း17ရက်တနင်္ဂနွေနေ့နနခင်းခါကာလပြင်းဦးလွင်မြို့နယ်ပြင်စာရွှေချောင်းတစ္ဆာရွှေစီကျောင်းတိုက်တွင်မှာတိုင်းမွာနေတရားဒေသနာများနာယူကြည်ညိုနေကြတဲ့တရားဓမ္မပေါင်းတော်အောင်တို့အတွက်အဓိကဘုံတို့ဟောကြားမယ်တရားဒေသနာပွဲပေါ့နော် အဲ့တော့ဘုန်းတို့ရဲ့52နှစ်ပြည့်မွေးနေ့အထိမ်းအမှတ်ဖြစ်ဖြင့်အမေရိကန်နိုင်ငံမှာနေထိုင်ကြတဲ့ကိုဇော်ထွန်းတို့မဆန္ဒဝင်းတို့မိသားစုဦးဆောင်တဲ့တရားတော်မတွေတောင်းဆိုမှုကြောင့်ဘုန်းတို့မနေ့ကတည်းကဒီနေ့တည်းကမနေ့ပြန်တည်းကတရားအတူလေးတွေဟောပြတယ်ပေါ့နော်အဲ့တော့ဓမ္မပူဇာလှူရှင်တွေထပ်ပြီးတော့လှူထားကြတာလည်းရှိတယ်ဒေါ်ချင်းရှူဝေနဲ့မိသားစုတဲ့ ကိုယ်အလွန်ကြီးဖြစ်ကြတဲ့မိဘများဖြစ်ကြသောဥရှင်ငါဒေါ်ယုဥယုကျုံဒေါ်ရှုဝေတို့အားရည်ကျူး၍ကိုအောင်မဲပဏိနီထွေမိသားစုဗိမျိုးတဲ့ဓမ္မပူဇာလူရှင်တွေကိုအနုမောဒနာဖြစ်စေဖို့ဘုန်းတို့ဖတ်ပြပါနော်အဲ့တော့ဘုန်းတို့ဒီနေ့အတရားဟောကြမလို့နာကြမလို့ မနေ့ကတရားရဲ့အဆက်ပေါ့နော်မနေ့ကဘာကြောင့်တရားအထုတ်ရတာလဲလို့ကောင်းစဉ်လေးပြေးပြီးတော့တရားအထုတ်ရခြင်းရဲ့ကြည်ရွယ်ချက်တနည်းအားဖြင့်တရားအထုတ်ရခြင်းရဲ့အကြောင်းတရားဥဒ္ဒါနတုတ်တံကိုအခြေခံပြီးတော့လေးမျိုးတောင်ပြောရတယ်နော်ကိုယ့်ရဲ့စိတ်မှာပူလောင်မှုတွေပင်ပန်းမှုတွေဆင်းရဲမှုတွေ ရှိနေတဲ့အတွက်ကြောင့်အဲ့ဒီပူလောင်မှုပင်ပန်းမှုဆင်းရဲမှုတွေကိုချမ်းသာမှုတတ်တာမှုငြိမ်းအေးမှုတွေကိုရောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဘုံဘုံတို့တရားဓမ္မများကြိုးစားကြရတယ်နော်နောက်ပြီးတော့ဘဝမှာတေချာပေါက်တွေ့ရမယ်အကြီးကျယ်ဆုံးပျက်စီးခြင်းတရားလို့ဆိုတဲ့တေခြင်းတရားအဲ့ဒီတေခြင်းတရားနဲ့တွေ့လာရင် အစဉ်ပြေပြေကြောကြောမွေ့မွေ့ရင်ဆိုင်နိုင်စေဖို့ဘဝရဲ့အကြောင်းကိုပြပြဝဝနားမလဲကြသေးတဲ့အတွက်ကြောင့်ဘဝရဲ့ပုံမှာမမောမှုက ကြီးကြီးမားမားရှိနေကြတယ်ဘုန်းတို့ပြုခြင်းတယ်ဘဝရဲ့ပုံမှာမမောမှုဘဝတဏှာရှိရင်ရှိသလောက်ကိုမမောတဲ့ဘဝပျက်စီးခြင်းကြလို့ပျက်စီးရပြီဆိုရင်တေချာပေါက်ပုံမှန်အနေထားနဲ့တော့အဆင်ပြေပြေရှင်းဆိုင်နိုင်မှာမဟုတ်ဘူး အဲ့ဒါကိုအစဉ်ပြေပြေရင်ဆိုင်နိုင်စေဖို့ဘဝရဲ့အကြောင်းကိုကောင်းအောင်မွန်မွန်နားလည်ပြီးတော့ဘဝရဲ့ပုံမှာမမုန်းမှုကိုလျှော့ချရင်းနဲ့ပျက်စီးမှုကြုံတဲ့အခါမှာတတ်တောင်တတ်တာငြိမ်ငြိမ်အေးအေးတိတိငြိမ်ငြိမ်ရှိစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လဲတရားဓမ္မမှာအထောက်ကြရတယ်နော်နောက်ပြီးတော့ဗာပြောတော့တတ္တဝါမှန်သမျှလူချင်းမမုန်းမှုလောဘကိုအမိပြုတ်ပြီးတော့နေနေကြတာ ဒီဘဝတဏ္ဍကာမတဏ္ဍအစရှိတဲ့တဏ္ဍလောဘကြောင့်ပဲဘဝမှာထက်ခါထက်ခါဖြစ်ကြရတာထက်ခါထက်ခါဖြစ်ရတဲ့အတွက်ကြောင့်ပဲဖြစ်ချင်းရဲ့နောက်ဆက်တွဲတနည်းအားဖြင့်ဇာတိပစ္စယဇရာမရဏတောကပိတေဝဒုက္ခဒေါမနတဥပါယတာဆိုတဲ့အတိုင်းလူရလူဖြစ်လာပြီဆိုရင်လူဒုက္ခမလွဲမသွေရင်ဆိုင်ကြရတယ်တတ္တဝတိုင်းတတ္တဝတိုင်းဟာဖြစ်ရဘဝမှာဘဝရဲ့ဒုက္ခကို ခံကြရတယ်။ဒါကြောင့်ဘဝဖြစ်နေခြင်းဟာဒုက္ခဖြစ်နေခြင်းပဲ။အဲ့ဒီဒုက္ခဆက်ကြီးကိုရပ်တန့်နိုင်ဖို့အတွက်ဘဝဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တဲ့တဏှာလောဘသမုဒိယသစ္စာဘုံတို့ပယ်တတ်နိုင်ဖို့လိုတယ်။အဲ့ဒီတုတ်တန်ထဲမှာမြတ်စွာဘုရားအဲ့ဒါကိုဘယ်လိုပြောတော့ယာယဒေဝမနုဿာသတိတာဒိဋ္ဌံတိအဋ္ဌိကာတရထေတံဝိတ္တိကံ တ္တဝါတိုင်းတတ္တဝါတိုင်းဟာတဏှာလောဘဆိုတဲ့အလိုဆန္ဒမှာမှီပြီးတော့ဖြစ်နေကြတာအဲ့ဒီဒုက္ခရဲ့အကြောင်းတရားဖြစ်တဲ့တဏှာလောဘကိုလွတ်မြောက်အောင်ကုခတ်ကြပါလို့တိုက်တွန်းတယ်နော်ဒါကြောင့်ဘဝဒုက္ခတွေကိုဆုံးသတ်နိုင်ဖို့အတွက်ဘဝဖြစ်ခြင်းရဲ့အကြောင်းတရားသမုဒိယသစ္စာတဏှာလောဘပယ်တတ်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လည်းတရားအားထုတ်ကြရတယ်သုံးချက်ရှိပြီနော်နောက်လေးခုမြောက်ကမှပြောလို့ ခွင့်အရေးဆိုတာအလွန်မှကြုံခဲ့တယ်ဆုံခဲ့တယ်လွတ်မြောက်အောင်ကြိုးပမ်းနိုင်တဲ့အရေးအသွေးရှိတဲ့လူသားတစ်ယောက်ဖြစ်ဖို့ဆိုတာအလွန်မှခက်ခဲတယ်ရစီနှစ်ဖက်အစုံပြက်နေတဲ့ကန့်နေတဲ့လက်ကြီးတဲ့ကောင်ကလည်းသမုဒ္ဒရာထဲမှာသွားခြင်းရဥတေရမဲ့သွားခြင်းရသွားနေတယ်။လိုင်းနေလေးတွေကြားထဲမှာအပေါက်တစ်ပေါက်ပေါက်ထားတဲ့တဘိုးတစ်ချောင်းကလည်းပဲဥတေရမဲ့မျောခြင်းရမျောနေတယ် မျက်စိကန်းနေတဲ့လက်ရဲ့ခေါင်းနဲ့မျိုးချင်ရမျိုးနေတဲ့တဘိုးရဲ့အပေါက်တစ်ပေါက်စွတ်မိဖို့ဆိုတာလွယ်ပါမလားလို့မြတ်စွာဘုရားမေးတော့ယဟန်တွေကအလွန်ခက်ခဲတဲ့အကြောင်းရှောက်ဒီတော့မြတ်စွာဘုရားအဲ့ဒါထက်တတ္တဝါတဦးတယောက်လူဖြစ်ဖို့ကပိုပြီးတော့ခက်ခဲတယ်လို့ဟောအကြီးအသေးရှိတဲ့ဘဝဒုက္ခတွေကလွတ်မြောက်အောင်ကြိုးပမ်းနိုင်ခွင့်ရှိတဲ့လူတယောက်ဖြစ်ဖို့ဆိုတာအလွန်ခက်တယ် လူဖြစ်ဖို့တဲ့ဦးပြီးတော့ခက်တဲ့အခက်ကဘယ်အခက်လဲလို့မေးဘုရားပွင့်ဖို့တန်တရားဝိဒုက္ခကလူမြောက်ကြောင်းဒီလန်းကောင်းကိုပြီးပြီးပြင်းပြင်းဟောပြနိုင်တဲ့မှန်မှန်ကန်ကန်ဟောပြနိုင်တဲ့တမန်တန်ဗုဒ္ဓဘုရားတို့ဖြစ်ပေါ်လာဖို့ဆိုတာအလွန်အလွန်ခက်တယ်အဲ့ဒီအခက်ကြီးနှစ်ခက်အခုဘုံဘုံတို့မဖြစ်နေတော့ကျုံနေတယ်အဲ့ဒါတွေကမှနောက်ထပ်ကျမ်းမာရေးကောင်းတယ်စိတ်ရဲ့အည်အသွေးကလည်းပြည့်မီတယ် ဟုတ်လားအခြေအနေလေးကလည်းကောင်းနေဒါဘာခေါ်တော့အခွင့်အရေးနဝမခဏလားဒီလိုသုံးတယ်နော်အလွန်ဆိုးရတဲ့ရပြည့်ရှင်ပါလို့ဆိုတဲ့ရှင်မျိုးသောအခြေအနေမျိုးတွေကလွတ်မြောက်တဲ့အိုးကူးမြောက်အခွင့်အရေးနဝမခဏအဲ့ဒီခဏနဲ့ကြုံနေတဲ့အချိန်မှာအဲ့ဒါကိုမလွန်စေနဲ့တဲ့လွန်မသွားစေနဲ့အဲ့ဒါကိုထိတိမိမိသုံးချလိုက်ခနောမှာဥပိ္ပဇ္ဇလာ အခွင့်အရေးကိုမလွန်စေနဲ့အခွင့်အရေးကိုလွန်ရင်ဘာဖြစ်မလို့ခနာတီတာဟိသောစံတိအခွင့်အရေးကိုလွန်စေတဲ့ပုဂ္ဂိုလ်တွေဟာဆိုရင်ရလိမ့်မယ်ပူရလိမ့်မယ်တဲ့တလုံးနဲ့ပြောတာနော်ဆိုရင်ရလိမ့်မယ်ပူရလိမ့်မယ်ဘယ်ထိရောက်အောင်ဘယ်လောက်ထိဆိုးတဲ့ပူလောင်မှုခြင်းမျိုးဖြင့်ပူလောင်သွားရနိုင်တော့နေရယမိသမပိတာငရေကြစီထိ ငရဲဒုက္ခတွေ့ရကြုံရသည့်အထိခမသိရင်ဥသွားရနိုင်တယ်လို့ပြောတယ်။အဲ့ဒီအခွင့်အရေးကိုအသုံးချသောအဖြစ်လည်းပဲတရားဓမ္မကိုအထောက်ရမေးလို့မနေ့ကဘာကြောင့်တရားအထောက်ရတာလဲဆိုတဲ့ကောင်းစဉ်အောက်မှာ တရားအထောက်တဲ့အကြောင်းတရား၄မျိုးဥဒ္ဒါနာတုတ်တာကိုအခြေခံပြီးတော့ပြောရနော်။အဲ့တော့ဒီနေ့ဗာပြောမယ်လို့မနေ့ကပြောထားတော့တရားဘယ်လိုအထောက်ရမလဲ။တရားအထုတ်ပုံအထုတ်နည်းနိလန်းနော်။ အဲ့ဒါမြတ်စွာဘုရားရှင်ကိုရမြတ်ကြီးသင်ကြားခဲ့တဲ့နေလန်းတွေကိုဘုန်းတို့တို့ချုပ်ပြီးတော့လိုရင်းကြကြပြောကြည့်မယ်နော်ဘယ်ကနေစတင်ပြီးတော့ပြောရင်တော့ဆိုတော့ဣလိနာပညာမှာလာတဲ့ရှင်သာရိပုတ္တရာကိုရမြတ်ကြီးဟောခဲ့တယ်လို့ဆိုတဲ့ဂါထာလေးကနေစပြောအဲ့ဒါမဟုတ်ဆိုတော့ဘုရားကြီးလည်းပဲမကြမကြအဲ့ဒီဂါထာလေးကိုအခြေခံပြီးတော့တရားရှုမှတ်ပုံရှုမှတ်နည်းကိုသင်ပေးတာရှိတယ် ကာထာတစ်ပုဒ်ကိုရေဘူးရအဖြစ်၄ဘိုက်၄ပါဒရှိတယ်တဘာရကိုစာလုံးလေး၈လုံးရှိတယ်ဘာမှမများ32လုံးနော်အဲ့ဒီလောက်တူတဲ့ဂါထာလေးထဲမှာဒုက္ခလွတ်ဖို့ဘယ်လိုလုပ်ရမလဲဆိုတဲ့နိလန်းကိုဤပြီးစုံစုံကိုပြောထားနိုင်တယ်အံ့ဩစရာပါပဲဟုတ်လားကာယံဣမံတမတ္တထပရိဇာနာထပုဏ္ဏပုဏ္ဏ ကာယေတဘာဝံဒိဋ္ဌဝါနဒုက္ခတန္တံကရိတ္ထာရွတ်လိုက်တာ15စက္ကန့်တောင်ကြာနော်ကာယံဣမံသမ္မတထပရိဇာနာထပုဏ္ဏပုဏ္ဏကာယေတဘာဝံဒိဋ္ဌဝါနဒုက္ခတန္တံကရိတ္ထာကာယံဣမံဣမံကာယံဤအပေါင်းအစုကြီးကိုကာယဆိုတာအပေါင်းအစုကိုပြောတာ ဘာတွေပေါင်းစုထားတာတော့ရုပ်တွေပေါင်းစုထားတဲ့ယူပကာယရှိတယ်အဲ့ဒီရုပ်အစုအဝေးကြီးကိုအမိပြုပြီးတော့ဖြစ်နေတဲ့နာနေရဲ့အစုအဝေးနာမကာယနမကာယဆိုတာလည်းရှိတယ်ရုပ်နဲ့နာတို့ရဲ့အစုအဝေးအဲ့ဒါကိုတစ်လုံးနဲ့ပေါင်းပြောလိုက်တော့ကာယကာယဆိုတာကိုလို့မြန်မာလိုဘာသာပြန်နော်ကိုဆိုတာအဓိပ္ပာယ်ကပါတော့အပေါင်းအစုပဲခေါင်းခါခြေလက် ပေါင်းတာနော်ပို့ပြီးတော့အမှန်တရားနဲ့နီးကပ်အောင်ပြောမယ်ဆိုရင်အယိုးအကျော်အသားအသွေးနော်32ခုဓာတ်ပေါင်းစုထားတာပို့ပြီးတော့၄နဲ့တဲ့အမြင်နဲ့ထက်ချင်းကပ်ပြီးတော့ကြည့်ဦးမယ်ဆိုရင်ပထဝီယဝတ္တိဇောဝါယောလို့ဆိုတဲ့နော်တက်ကြီးလေးပါအမာခံတက်ကြီးလေးပါမာရာပျော်တာနှူတာကြမ်းတာ တကယ်တကယ်ကြတော့ဒါပဲရှိတာဟုတ်အရှုပ်လို့ဆိုတော့လဲအသေးလို့ဆိုတော့လဲဥလို့ဆိုတော့လဲပဲကင်ကြည့်ရင်မာရင်မာမယ်ပြောရင်ပြောမယ်နှုတ်ရင်နှုတ်မယ်ကြိုက်ရင်ကြိုက်မယ်အဲ့ဒါပါတော့အထိုးကြီးဟုတ်နော်ကင်ကြည့်လိုက်ရှင်အေးရင်အေးမယ်နှုတ်ရင်နှုတ်မယ်ပူရင်ပူမယ်အဲ့ဒါပါတော့တေဇောဒါလေးကိုအပေါင်းလေးအစုလေးအခဲလေးအတွဲလေးဖြစ်အောင်စုစည်းထားတယ်ဆိုတာဉာဏ်နဲ့ကြည့်ရင်သိနိုင်တယ်အဲ့ဒါပါတော့အာဘောဒါလေးကိုဖိကြည့်လိုက်ရင်သူကပြန်ကန်တဲ့သဘောလေးရှိတယ်อืมအဲ့ဒါ ဘောလေးတွေမြင်နိုင်ခဲ့တယ်နော်ဓာတုသူ့သဘောသူဆောင်သူ့အလုပ်သူလုပ်နေတာဘယ်သူမှလာဝင်ရောက်မစွတ်ဖက်နဲ့မတို့လုံမတို့လုံနေကြတာမင်းတို့ခိုင်းတဲ့အတိုင်းလုံမှာမဟုတ်ဘူးမင်းတို့ဖြစ်သေးရင်တိုင်းလုံမှာမဟုတ်ဘူးအဲဓာတ်ရဲ့သဘောဆိုတာအဲ့ဒါစိတ်ဓာတ်ကလည်းစိတ်ကလည်းစိတ်အလုပ်စိတ်လုပ်နေလောဘလည်းလောဘအလုပ်လောဘလုပ်နေဒေါသလည်းဒေါသလုပ်ဒေါသလုပ်နေမောဟကလည်းမောဟလုပ်မောဟလုပ်နေသူတို့လောက်ကဘာတော့အကျိုးမဲ့အောင်လုပ်မှာပဲဒါပဲ အလောဘအဒေါသအမောဟဆိုရင်တပါလို့အကျိုးရှိအောင်လုပ်မယ်ချမ်းသာအောင်လုပ်မယ်တဘာဝလေးတွေကိုမြင်အောင်ပြောပြတာအဲ့တော့အဲ့ဒီဓာတ်တွေရဲ့အရှုအဝေးကာယကာယဆိုတဲ့စကလုံးလေးကိုအဓိပ္ပာယ်ဖွင့်တာနော်ရုပ်တွေစုထားတာပြီးတော့ဗါတယ်နာမ်တွေစုထားတာခုမြတ်စွာဘုရားအလိုတော်ကြရှင်သာရိပုတ္တရာဟောတယ်ကာယံဣမံတမတ္တထပရိဇာနာထပုဏ္ဏပုဏ္ဏကာယေတဘာဝံဒိဋ္ဌဝါနာဒုက္ခတဏ္ဏကရိတ္တထ ကာယံဣမံဣမံဆိုတာဤလို့အဓိပ္ပာယ်ရတယ်ကာယံဆိုတာကာယဤကာယကြီးကိုခန္ဓာကိုယ်ကြီးကိုပြောတာနော်ကာယံဣမံဤခန္ဓာကိုယ်ကြီးကိုသမတထမှန်မှန်ကန်ကန်စင်ကြင်သုံးသပ်ကြကုန်တော့တမ္မဆိုတာမှန်ကန်စွာကောင်းမွန်စွာဟုတ်လားသမတထမှန်မှန်ကန်ကန်စင်ကြင်သုံးသပ်တဲ့မှန်မှန်ကန်ကန်ကဘယ်လိုမှမှန်မှန်ကန်ကန်ဖြစ်မှာတော့ ကောင်းကောင်းမွန်မွန်ဖြစ်မှာတော့ပုဂ္ဂိုလ်တ attva သဘောမဟုတ်ဘူးသူသဘောသူဆောင်နေတဲ့သဘာဝတရားတသက်တည်းလို့မြင်မှမှန်ပါနော်ပုဂ္ဂိုလ်တ attva မပါဘူးအကောင်မပါဘူးနော်ရှင်းသန်းနေတဲ့အကောင်သဘောမပါဘူးသူဖြစ်စီရင်တိုင်ဖြစ်ပေးရတဲ့ပိုင်ရှင်ဆိုတာမရှိဘူးပိုင်ရှင်မရှိဘူးယုံနာနေမှာဟုတ်လားဲ့ဒါလို့သူ့သူသူ့သဘောသူဆောင်ပြီးတော့လမ်းဘေးကတစ်ပင်နေလို့မြက်ပင်နေလို့အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်နေတာ ဒါပေမဲ့ဒီမှာတော့နန္တရားပါတာပေါ့နော်အဲ့လိုဖြစ်ရှင်သလိုဖြစ်နေတဲ့အကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့သဘောပုဂ္ဂိုလ်တ attva မဟုတ်ဘူးလို့မြင်မှအမှန်မြင်မယ်နော်အဲ့ဒီသဘာဝတရားဟာလည်းပဲဖန်ဆင်းထားလို့တစုံတယောက်ကဖန်ဆင်းထားလို့ဖြစ်ပေါ်နေတဲ့အရာမဟုတ်ဘူးသူကသူရှိရှိအကြောင်းတရားတွေကိုအကြောင်းခံပြီးတော့နောက်နောက်အကျိုးရလက်တွေဆက်ဆက်ဖြစ်နေတာအကြောင်းကျိုးသဘာဝမြင်ရအခြေခံကအဲ့ဒီနှစ်ခုပဲ ပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုတဲ့ဥစ္စာကအလွန်မှအခြေခံကြတဲ့အမြင်မှန်ကြီးပဲအဲ့ဒါကိုအခြေခံပြီးတရားအထုတ်မှထိအောင်ပါ။အာရီဖြစ်နေတာမဟုတ်ဘူး။ကိုဖြစ်စီခြင်းတဲ့အတိုင်းဖြစ်နေတဲ့ပိုင်ပိုင်နိုင်နိုင်ရှိအပ်တဲ့အရာတွေဖြစ်နေတာမဟုတ်ဘူး။သူသဘောသူဆောင်ဖြစ်နေတဲ့ဟာတွေအဲ့ဒါတွေကလည်းအကြောင်းအကျိုးသဘောတွေဟောအခြေခံနှမျိုးနာမရူပပရိစ္ဆေဒဉာဏ်ရဲ့ပစ္စယပိကဉာဏ်ရဲ့ဟုတ်လား။အဲ့ဒီသဘာဝတရားတွေဟာဖြစ်ပြီးရင် ခဏလေးတောင်ကြာကြာလေးတီးနေတာမဟုတ်တော့ရှောက်ပျောက်သွားတာတစ်စက္ကန့်အတွင်းမှာကိုပဲချိန်ပန်များစွာပျောက်တယ်ကိုညံကြီးရင်ကြီးသလောက်သူတို့ရဲ့အလွန်တိုတောင်းတဲ့အချိန်လေးကိုခံမနိုင်တယ်စက္ကန့်နဲ့ပြောလို့မရဘူးမီလီစက္ကန့်နဲ့တော့ပြောလို့မရဘူးနော်အလွန်မြန်တဲ့အရှင်ဟုံးနဲ့တော့သွားဖြစ်လာတယ်ရှိတော့ဖြစ်လာတယ်ရှိတော့ဒါပါတော့အိဋ္ဌပုဂ္ဂိုလ်တ attva သဘောမဟုတ်တော့ ဓမ္မတဘာဝတသက်ဖြစ်သောဖန်ဆင်း၍ဖြစ်နေသည်မဟုတ်သောအကြောင်းအကျိုးဆက်ဆက်၍ဖြစ်နေသောထိုယုံနံတဘာဝတရားတို့သည်ဖြစ်ပြီးလျင်တောက်လျှောက်ရောက်ွယ်သွားတဲ့သဘောအနေဆာဒီလိုမြင်မှမှန်မှန်ကန်ကန်မြင်ရရောက်နော်အဲ့ဒီလိုဒလဆက်ပြောက်ွယ်နေတဲ့အတွက်ကြောင့်ဒီဖြစ်စဉ်ကြီးမှာဘာမှကောင်းမွန်တဲ့အရာမရှိဘူးဆိုတဲ့ကျင့်တဲ့စရာမဟုတ်ဘူးဆိုတဲ့အမြင်မှန်ဒုက္ခသဘောဟုတ်လားနေဆာဒုက္ခပြင်ပါလေအနတ္တသူသဘောသူဆောင်နေတာ သူလန်းစဉ်သူသွားနေတာဘာဖြစ်ခြင်းလဲဘာမဖြစ်ခြင်းဘူးသူ့ဘုံမှာသွားပြီးတော့ဆောရကမတက်နဲ့သူကအကြောင်းရှိတဲ့အတိုင်းဖြစ်မှာအကြောင်းမရှိမဖြစ်ဘူးအကြောင်းရှိရင်ဖြစ်မှာဘုစုမျက်နှာမှာငဲ့တယ်ထောက်တယ်ဘာမှမရှိဘူးတဘာဝတရားဆိုတာဒီတိုင်းသွားတာဣမံကာယံဤခန္ဓာကိုယ်ကြီးကိုတမ္မတထမမကံကဆင်ခြင်သုံးသပ်ကြကုန်တော့ဆိုတာအဲ့ဒါပြောတာတဲ့ကိုယ်ကိုစိုက်ကြည့်လိုက်ညလောလေးချဘာတွေဖြစ်နေတော့စိတ်နဲ့သိရလိမ့်မယ် ပူသလားအေးသလားမာသလားပျော့သလားညောင်းသလားကြိုက်သလားဝေဒနာသဘောတွေးနေသလားဆင်းရဲနေသလားချမ်းသာနေသလားတခုခုတော့တွေးလိမ့်မယ်နော်အဲ့ဒီတွေ့ရသောအတွေ့အကြုံဆိုသောထိုယုံနံသည်သုံးသောပြောကြတဲ့အတိုင်းပုဂ္ဂိုလ်တ attva မဟုတ်ပန်းစင်းထားသောအရာမဟုတ်တဘာဝတရားတက်တက်အကြောင်းကျိုးဆက်ဆက်၍ဖြစ်ပေါ်နေသော မတီးမြဲသောမကောင်းမွန်သောသူတဘုံသူဆောင်နေသောတဘာဝတရားမျှတာဖြစ်တယ်လို့မြင်ရင်ဒါမှန်မှန်ကန်ကန်သုံးသပ် ကာယမိမံသမတ္တထဣမံကာယဤခန္ဓာကိုယ်ကြီးကိုသမတ္တထမမှန်ကန်ကဆင်ញံသုံးသပ်ကြပါတော့တဲ့ဒါပထမတစ်ပိုက်ပြီးသွားပြီနော်ပရိဇာနာထပုဏ္ဏပုဏ္ဏပုဏ္ဏပုဏ္ဏအဖန်ပါအထက်ထက်ပရိဇာနာထပိုင်းပိုင်းခြားခြားသိအောင်လုပ်ကြကုန်တော့တဲ့ဟောထပ်ပြောတယ်နော်ဒုက္ခသစ္စာဒီခန္ဓာကိုယ်ကြီးဟာဆင်းရဲခြင်းအမှန်ဆိုတဲ့ဒီသဘာဝကြီးဟာပယ်လို့ရတာဟုတ်ဘူး သူ့ရဲ့အကြောင်းတရားကိုချုပ်အောင်လုပ်ပြီးတော့မှသူ့ကိုဘုံဘုံတော်ကချုပ်ဆုံးစေရမှာသူ့ကိုဒါလိုက်ချုပ်အောင်လုပ်လို့မရဘူးသူကဘာလုပ်ရမယ့်အရာလဲဆိုတော့ပိုင်းခြားသိရမယ့်အရာသူ့ကိုပဲပဲနဲ့နဲ့ခရီးစီတွင်းကြအသေးစိတ်ဤပြီးပြင်းပြင်းသိအောင်လုပ်ရမယ့်အရာဘာလို့သိရမှာလဲဒုက္ခလို့သိရမှာအကောင်းတဲ့ဟာကြီးလို့သိရမှာသူ့ရဲ့အမှန်တကယ်ကအဲ့ဒါကြီးပဲဘုံတော်ကဝိဇ္ဇာဖုံးနေတဲ့လူကြောင့်ထင်ရလျှောက်ထင်နေတာတကယ်ကသူ့ရဲ့တဘာဝအစ်စ်ကဒုက္ခပဲ အဲ့ဒီတဘာဝအမှန်အစစ်ကိုသိပြီဆိုရင်အဲ့ဒါအရိယာဖြစ်နိုင်တယ်နော်အဲ့ဒါကိုမသိသေးလို့ကိလေသာတွေထူပြောနေတာဖြစ်စဉ်ကြီးကအကောင်းမဟုတ်ဘူးဆိုတဲ့အမှန်တရားကိုသိရင်သိသလောက်ဉာဏ်ကြီးရလည်းရောက်တယ်အဲ့ဒါအခုဒီမှာထပ်ပြောတယ်နော်ပရိဇာနာထပုဏ္ဏပုဏ္ဏပုဏ္ဏပုဏ္ဏအဖမန်တတ်တပရိဇာနာထပိုင်ပိုင်ခြားခြားအသေးစိတ်သိအောင်ကြိုးစားတဲ့တမန်ကရှင်ကဝါဒတသိလို့မရဘူးဝရဝါဒသိလို့မရဘူးဟိုလိုလိုဒီလိုလိုရောင်နာတာသိလို့မရဘူး ပြီးပြီးပြင်းပြင်းသိအောင်လုပ်ရမယ်ဘာလို့သိအောင်လုပ်ရမှာလဲဒုက္ခလို့သိအောင်လုပ်ရမယ်ဒုက္ခလို့သိဖို့အတွက်ဆိုရင်သူ့ရှိကအနိစ္စကိုကျွမ်းကျင်မှဒုက္ခကိုသိမှာနော်အဓိကတရားဘာဝနာအလုံးမှာအရေးအကြီးဆုံးစကားလုံးကအနိစ္စဖြစ်ပြီးမရှိတော့ဘူးဖြစ်ပြီးမရှိတော့ဘူးဖြစ်ပြီးမရှိတော့ဒါကိုဘုန်းဘုန်းတို့ပိုင်းပိုင်းနိုင်နိုင်သိအောင်ကြိုးစားရမယ်ဟုတ်လားအဲ့ဒါကိုပြောတာနော်ပရိဇာနာထပုဏ္ဏပုဏ္ဏ အဘမအထက်ထက်ပိုင်းပိုင်းခြားခြားသိအောင်လို့ပိုင်းပိုင်းခြားခြားသိအောင်လို့ဆိုတော့တစ်ချိန်မဟုတ်နှစ်ချိန်မဟုတ်သုံးချိန်မဟုတ်ဘလို့တဲ့တော့ပုဏ္ဏပုဏ္ဏအချိန်အရေအတွက်ကဏ္ဍမပါအဘမအထက်ထက်သိအောင်လုပ်ရမယ်ဘလောက်ထိသိအောင်လုပ်ရမလဲဆိုရင်မသိမချင်းအချိန်ရေဘလောက်လဲလို့ပြင်မသိမချင်းလုပ်ပဲဒါပဲအရိယာမဉဏ်ကိုမဆိုင်မချင်းလုပ်ပဲဟုတ်တယ်ပေါ့လားကာယမိမသမတ္တပရိဇာနာထပုဏ္ဏပုဏ္ဏဒီရောက်ပါပြီနော်ကာယေတဘာဝံဒိဋ္ဌဝါနာဒုက္ခတဏ္ဍကရိတတိဟော ကာယေတဘာဝဒီရုပ်အစုနာမ်အစုလို့ဆိုတဲ့ဒီခန္ဓာကိုယ်ကာယကြီးရဲ့တဘာဝကိုဒိဋ္ဌဝါနမြင်သည်ရှိတော်မှန်မှန်ကန်ကန်မြင်သည်ရှိတော်ခန္ဓာရဲ့တဘာဝကြီးကိုတကယ်မြင်မယ်ဆိုရင်ဒုက္ခတန္တံကရိတ္တထဒုက္ခတအန္တံဒုက္ခတဆင်းရဲဤအန္တံအဆုံးကိုကရိတ္တထပြုနိုင်လိမ့်မယ်တဲ့အလွန်ကောင်းတယ်နော်ခန္ဓာရဲ့တဘာဝကိုသာတကယ်မြင်ပဲဆိုရင် ဒုက္ခရဲ့အဆုံးကိုပြုနိုင်လိမ့်မယ်တဲ့ဒုက္ခတွေအဆုံးသတ်သွားလိမ့်မယ်လို့ပြောတာဒါကဝတ်ကြော်လေးပြောလိုက်တာစောစောကစကားလေးနဲ့ဆက်ဆက်ပြီးတော့တွေ့ရဒီခန္ဓာကိုယ်ကြီးကိုမမကန်ကန်ဆင်းရဲသုံးသပ်ကြကျိန်ပံများစွာဓက္ခဓက္ခပိုင်ပိုင်ခြားခြားသိအောင်လုပ်ကြဟုတ်လားဒါအလုပ်သဘောလေးနော်အဲလိုဝိပဿနာဉာဏ်လေးဖြစ်အောင်လုပ်မယ်သတိပဋ္ဌာန်ဤပညာကိုအသုံးပြုပြီးတော့ကြိုးစားမယ်ဆိုရင်တစ်ချိန်ချိန်မှာခန္ဓာကိုယ်ကြီးဟာမကောင်းတဲ့သဘောကြီးပဲလို့သိပြီဆိုရင်ဟောကာယေတဘာဝိရိတံ ခန္ဓာရဲ့တဘာဝကိုသိရင်တဲ့မြင်ရင်တဲ့ဒိဋ္ဌဝါဒဆိုတာမြင်တာကိုပြောတာမြင်တာဆိုတာပဂရိမျက်စိနဲ့မြင်တာကိုပြောတာပေါ့နော်ဉာဏ်မျက်စိနဲ့မြင်တာကိုပြောတာအဲ့လိုမြင်ပြီးဆိုရင်ဆိုတာဘာကိုပြောရလဲဆိုတော့အမှန်ကိုသိသွားတာကိုပြောတယ်နော်ဒါကြီးကအိဋ္ဌဒုက္ခနတ္တကြီးပဲလို့သိတယ်အဲ့ဒါသိပါများလို့အရိယာမေညာဆိုင်ပဲဆိုရင်ဘလို့သိသွားမလဲဒုက္ခသစ္စာကြီးပဲလို့သိသွားတယ်ဒါဘုံတို့အဲ့ဒီအဆင့်ကိုမရောက်သေးဘူးနော်အဲ့ဒီအဆင့်ရအောင်မလုပ်မလို့စူးစမ်းရမယ် အဲ့ဒါကာယေတဘာဝဒိတ်တဝါနာခန္ဓာရဲ့သဘောကိုမြင်ပြီးဆိုရင်ဆိုတာအဲ့ဒါအရိယသစ္စာဉာဏ်ဖြင့်ခန္ဓာဟာဒုက္ခသစ္စာပဲလို့သိသွားတဲ့သဘောလေးကိုသူကပြောတာအဲ့လိုမြန်သိမယ်ဆိုရင်ဒုက္ခတဏ္ဍကိဋ္တထဒုက္ခရဲ့အဆုံးကိုပြုလိမ့်မယ်တဲ့အဲ့လိုသိတာမညာမယ်လေခန္ဓာဟာဆင်းရဲတယ်လို့တကယ်သိပြီဆိုရင်သူကမလုပ်မလို့သိတဲ့သိလိုက်တာကိုသိရင်နောက်ကပယ်တဲ့ပယ်လိုက်တာကိုပယ်တော့မှာနော်ပယ်တဲ့ပယ်လိုက်တဲ့ဥဒယသစ္စာတဏ္ဍလောဘကောင်းဆောင်တဲ့ကိလေသာတရားကိုသူအရှင်းနဲ့သူအပိုင်းပိုင်း လေးချိန်ခွဲပြီးတော့ပယ်လိုက်မယ်သမုတ်စေတာပါဟုတ်လားအဲ့ဒါလိုပယ်ပြီးဟေးဆိုရင်ဒုက္ခဆုံးပြီအဲ့ဒီကြာသောတပတိမေညာပူညာဖြင့်ခန္ဓာရဲ့သဘာဝကိုသိလို့တက္ကာရီတဲ့ဝိသိကိစ္စအိတာမစ္စရိယတိလပတပရမတအစရှိတဲ့တယောစဉ်တွေကိုအမြင့်ပြတ်ပယ်လိုက်ပြီးဟေးဆိုတာနဲ့အပေလေးပါးဒီဟူသောဒုက္ခဆက်ရက်သွားပြီ။ပုံတဲ့တပုံဒုက္ခဆက်ကြီးအကုန်လုံးတော့မရက်သေးဘူးဟုတ်လား။အပေပုံအရင်ရက်သွားနော်အလွန်ဆိုးွားတဲ့ ဒုက္ခအရင်ဆုံးသွားတယ်ဒုက္ခတန်တံခရိတ္တထဒုက္ခတန်တံဆိုတာဒုက္ခတအန္တံဟုတ်လားဆင်းရဲရဲ့အဆုံးခရိတ္တထဆိုတာပြုနိုင်လိမ့်မယ်ကိုဘုံဘုံတို့ကအပေလေးပုံအနာဂတ်မှာလာလက်တန်ဒီကနေပြီးတော့အစွမ်းမရှိသေးလို့မဖြတ်နိုင်သေးဘူးเนาะဟိုမှာသွားဖြစ်ရမှာပေါ့เนาะဒီကအကြောင်းတရားကိုဖြင့်အဲ့ဒီကအကျိုးတရားဟာရက်သွားเนาะဒုက္ခတဏ္ဍကရိတ္တထဒုက္ခရဲ့အဆုံးကိုပြုနိုင်လိမ့်မယ်ဆိုတာအဲ့ဒါအဆင့်ကို၄ဆင့်လောက်အနည်းဆုံးပိုင်းပိုင်းနားလည် နောက်ဆုံးယန္တာဖြစ်သွားပြီခန္ဓာရဲ့သဘာဝကိုအဆုံးစုံအကုန်နားလည်သွားလို့ခန္ဓာပေါ်မှာအထင်မှားအမြင်မှားလို့ဖြစ်နေတဲ့ကိလေသာတရားတွေအကုန်သာပယ်နိုင်ပြီဟေ့ဆိုရင်ကိလေသာတွေအကုန်ပယ်ပြီဆိုရင်ဒုက္ခတွေဆက်ဆက်ရှိသေးလားမရှိတော့ဘူးနော်အဲ့ဒီမှာဒုက္ခတအန္တံကရိတ္တအပြည့်အဝဖြစ်သွားတာဒုက္ခအဆုံးအဲ့ဒါဒီဘဝသုတိပြိဋိဘံသုတိရဲ့ချမ်းမှာနောက်တော့ဘာယုဘာနံဘာဒုက္ခမှမရှိတော့ဘူး တဏှာလောဘကမိုးမိုးနေတာဆိုတဲ့အခါကျဘာယုဘာနံဘာဒုက္ခမှမဖြစ်တော့ဘူးဆိုတာတော့မကြိုက်ဖို့မလွယ်ဘူး။อืมအဲ့ဒါကြိုက်ဖို့ဆိုတော့တုံတောင်းညံနဲ့မလွယ်ဘူးလို့ထင်တယ်။ဟုတ်လား။ဒါတရားအထုတ်နေအချင်းချုပ်ပဲနော်။သဘောပေါက်ရဲ့လား။ကာယဣမံကာယံဣမံတမ္ပတ္ထပိဇာနထပုဏ္ဏပုဏ္ဏကာယေတဘာဝံဒိဋ္ဌဝါနာဒုက္ခတန္တံကရိတ္တထာခန္ဓာကိုယ်ကြီးကိုမှန်မှန်ကန်ကန်ဆင်ခြင်သုံးသပ်ကြကုန်တော့ ကြိမ်ခါများစွာပိုင်ပိုင်ခြားခြားသိအောင်ကြိုးစားကြကုန်တော့ခန္ဓာရဲ့တဘာဝကိုတကယ်မြင်ပြီးဆိုတာနဲ့ဒုက္ခရဲ့အဆုံးကိုသင်ပြုနိုင်ပါလိမ့်မယ်တဲ့အတူဆုံးအလုပ်ပေးတရားလို့ဆိုနေတယ်နော်အဲဒါလေးကိုဘုန်းဘုန်းတို့ထပ်ပြီးတော့အကျေချဲ့ကြည့်ဘယ်သုတ်တန်လေးကိုအခြေခံပြီးတော့ချဲ့ကြည့်ခြင်းလုံးတကယ်လက်တွေ့လုပ်ငန်းစဉ်လေးမှာပေါ်လွင်ထင်ရှားအောင်ရှင်းလင်းအောင်ဗတ္တိကာရတသုတ်တံမှာလာတဲ့ဂါထာလေးတွေနဲ့နည်းနည်းချဲ့ကြည့်ဟုတ်လား ခန္ဓာရဲ့သဘောကိုအမှန်ကန်ဆင်ញံသုံးသပ်ကြကုန်တော့ကြင်ဖန်မြောင်ဆိုတာအိုင်မိုင်ချာချာသိအောင်လုပ်ကြကုန်တော့ဆိုတဲ့စကားလုံးလေးနှလုံးကိုထပ်ရှင်းနော်အဲ့ဒါမျိုးဆိုပြဒီခန္ဓာရဲ့သဘာဝကိုအမှန်ကန်သိဖို့အတွက်ဒီလံမျိုးစုံနဲ့နော်ရှုမှတ်တတ်အောင်လေ့ကျင့်တတ်အောင်သင်ပေးတာရှိအဲ့ဒီထဲမှာအထီရောက်ဆုံးနီလန်တစ်ခုကပြစ္ဆုတ်ပန်တိုင်းကိုအတိအမှတ်ပြုပြီးတော့နေတဲ့နီးနဲ့နော်ကြိုးစားတာအလွန်ထီရောက်တယ်အဲ့ဒါကြောင့်အဲ့ဒါလေးကိုသဘောကျအောင်လို့ပြောရမယ်နော် ကောင်းသောညဆိုတော့ကျေတံဟောတာရှိပါတယ်ဟုတ်လားအဲ့ဒီဗတ္တိကတရထသုတ်တံမှာမြတ်စွာဘုရားပထမတရားအထုရမဲ့ပုဂ္ဂိုလ်တွေရှိတဲ့ရှိလိုက်တဲ့သဘောထားလေးကိုအရင်ပြောတယ်အတိတံနာနောကမေယနပတိကင်ခေအနာဂတံယရတိတံပဟိနန္တအပတ္တင်္စအနာဂတံပထမဂါထာလေးအတိတံနာနောကမေယနပတိကင်ခေအနာဂတံယရတိတံပဟိနန္တအပတ္တင်္စအနာဂ အတိတ္တနာနောပမေယဖြစ်ခဲ့ပြီးသားအတိတ်နဲ့ပတ်သက်ပြီးတော့စိတ်ကိုအစင်မလိုက်စေနဲ့တဲ့ဖြစ်ခဲ့တာတွေကိုတွေးပြီးတော့လောဘဒေါသမောဟတွေမဖြစ်စေနဲ့မလေးလံစေနဲ့မပင်ပန်းစေနဲ့ဘာကြောင့်လဲဆိုဖြစ်ခဲ့တာတွေဟာမရှိတော့ဘူးတဲ့ယရတိတံပဟိနန္တံကုန်ခဲ့ပြီးပျောက်ခဲ့ပြီးဘယ်တော့မှရှာလို့မတွေ့နိုင်တော့ဘူးတဲ့။ဟိုအလွန်ဝေးတဲ့အတိတ်ကာလကအနေထားတွေဝင်ပြောနေခုတင်လေးဖြစ်ခဲ့တာလေးတောင်တကယ်တမ်းဘယ်တော့မှရှာလို့မတွေ့တော့ဘူး။အပြီးပိုင်ပျောက်သွားပြီ။ ဟိုကာလရှိကြကဖြစ်ခဲ့တဲ့ရုပ်တည်နံတွေလိုပဲခုတင်လေးဖြစ်ခဲ့တဲ့ရုပ်နံဟာလည်းပျောက်သွားပြီမရှိတော့ဘူးဒါပေမဲ့အဲ့ဒါကိုတော့ဘုန်းတော်တိုင်ဝစင်မပြတ်ဘူးဟုတ်လားရှိသေးတယ်လို့လို့ဝါတတလို့ဟုတ်လားခုနကတော့သီလယူတယ်တရားစနာတယ်ဟာရုပ်တည်နံတွေပဲဖြစ်နေတာပဲလေအဲ့ဒါရှိသေးသလားမရှိတော့ဘူးအသက်ပဲနော်အမြဲတမ်းအသက်ဖြစ်တယ်ဒါကြောင့်မြတ်စွာဘုရားတရားထုတ်တဲ့ပုံကိုယ်လေးရှိရမယ့်သဘောထားလေးကိုနော်လူရင်းကြကြရှင်းရှင်းလင်းလင်းလေးပြောတယ်အတိတ္တနာနာကမေယအတိတ်ကိုအစင်မလိုက်နဲ့ဘာကြောင့်တော့အတိတ်ဆိုတာ ပြီးခဲ့ပြီကုန်ခဲ့ပြီပြောက်ခဲ့ပြီယရတိတံပဟိနန္တယရတိတံအကျင့်တိတ်တိအဋ္ဌိရှိတံအဋ္ဌိတံထိုတိတ်တိပဟိနံကုန်ခဲ့ပြီပြောက်ခဲ့ပြီဘာမှမရှိတော့ဒါကြောင့်မို့လို့အတိတံနာနာကမယအတိတ်ကိုရှင်မလိုက်နဲ့ဒါအတိတ်နဲ့ပတ်သက်ပြီးရှင်းထုတ်တယ်နော်ပြီးတော့ဗာပြောတော့အတိတံနာနာကမယနပတိကင်ခေအနာဂတံအနာဂတ်မဖြစ်သေးတာနဲ့ပတ်သက်ပြီးတော့လည်းဘာမှကြိုတွေးပြီးတော့မျှော်မှန်းတောင့်တပြီးတော့စိတ်ထဲမှာလေးလံပူပန်မနေနဲ့တဲ့ဘာဖြစ်လို့လဲဆိုတော့ အပ္ပတင်္စအနာဂတအနာဂတ်ဆိုတာရောက်ကိုမရောက်သေးဘူးတတိယဖြစ်မဖြစ်သေးလို့တကယ်မရှိသေးဘူးတဲ့ဘုန်းတော်ဟာလေဒီအတိတ်နဲ့အနာဂတ်ကိုကောင်းကောင်းသဘောပေါက်လို့ရှင်ကိုစိတ်ကတော်တော်ကြီးကိုငြိမ်းအေးမှာသူတို့နှစ်ခုကပဲဘုန်းဘုန်းတို့မျက်စိကိုလှည့်စားညံမျက်စိကိုလှည့်စားပြီးတော့ရှိသေးတယ်လို့လို့ရှိနေတယ်လို့လို့တခါတဲ့လူကိုမလုပ်တာတော့ခြာလပရန်အောင်လုပ်နေတယ်နော်အတိတ်နဲ့ပတ်သက်ပြီးတော့အထင်မှားအနာဂတ်နဲ့ပတ်သက်ပြီးတော့အထင်လွဲဟုတ်လား အဲ့တော့ဒါကိုမြတ်စွာဘုရားအရင်ရှင်းထုတ်တာတရားအထုတ်ခြင်းလို့ရှိရင်ဒီဥစ္စာကအလုံးမအရေးပါတဲ့နားလည်ထားတဲ့အကြောင်းအရာတစ်ခုတော့အတိတ်ကိုအစင်မလိုက်နဲ့အတိတ်ဆိုတာမရှိတော့ဘူးအနာဂတ်ကိုမမျှော်မှန်းတဲ့အနာဂတ်ဆိုတာမရောက်သေးဘူး။ကဲရှင်းရှင်းလင်းလင်းဖယ်ထုတ်တာလား။ဘာတွေဆန္ဒစိုးနေအောင်မလား။ဘာတွေနောက်ဆန်တင်းနေအောင်မလား။ဟုတ်လား။ပြီးတော့ဘယ်လိုပြောမလဲ။ဘာတွေတပြစ်တွဲတွဲလုပ်နေအောင်မလား။ပြီးခဲ့ပြီးသားတွေရောတခါတဲ့နောက်ကနေအမြင်တန်းပြီးတော့နောက်ကွက်ကိုတန်းနေတာတကယ်ကဘာမှရှိတော့တာမဟုတ်ဘူး။ဟုတ်လား။ ဒါပထမကထာလေးနော်ဒါတရားအထုတ်ခြင်းအထုတ်ခြင်းတဲ့ပုံကိုယ်တွေနားလည်ထားတဲ့တဘာဝအဲ့တော့ဒုတိယကထာလေးကဘလို့ခန္ဓာကိုယ်ရဲ့တဘာဝကိုသိအောင်ကြိုးစားရမလဲဆိုတာလေးကိုအလွန်တူတဲ့စကားလုံးလေးတွေသုံးပြီးတော့ထိထိမိမိပြောတယ်ပိစုပန်နေစာယောဓမ္မတထတထဝိပတ္တိအတ္တံဟိရံအတ္တံကုပ္ပံတံဝိတဝံမနုပြုဟေယိပိစုပန်နေစာယောဓမ္မတထတထဝိပတ္တိအခုလောလောဆယ် အခုနော်အခုဆိုအခုပဲဟုတ်လားအခုလောလောဆယ်ဖြစ်နေတဲ့သဘာဝလေးကိုအမှန်သိပြီးတော့နေလိုက်ပါတဲ့အခုဘာဖြစ်နေတယ်လဲစိတ်နဲ့တတိကူးလှည့်လိုက်ဟုတ်လားတတိနဲ့ကြည့်လိုက်အခုဘာဖြစ်နေတယ်လဲတခုခုတွေ့ရနေရတယ်ဟုတ်လားဘာလို့ကန့်တတ်မထားနဲ့နော်ဘာမဆိုတွေ့နိုင်ရုပ်တင်နိုင်လေဘာမဆိုတွေ့နိုင်ထင်ရှားတွေ့မှာပဲဝင်လေထွက်လေအာယုံဆိုင်တော့ဝင်လေထွက်လေတွေ့မှာပေါ့နော်ဝင်လေထွက်လေကြောင့်ဖြစ်ပေါ်နေတဲ့အပြောင်းလဲတွေအတွေ့အထိတွေအကုန်တွေ့မှာပေါ့ဟုတ်လား ထိုင်ထားတယ်ဆိုရင်လည်းထိုင်မှုကိုအကြောင်းပြုတယ်ဖြစ်တဲ့တောင်းတမှုလေးလံမှုညောင်းညောင်းညာမှုအများကြီးတွေ့နိုင်တယ်ပေါ့နော်စိတ်ကူးစိတ်တန်းခံစားချက်ဒါတွေရောတွေ့နိုင်ဘူးလားတွေ့နိုင်တယ်အဲ့ဒီအခုဖြစ်နေတဲ့အဲ့ဒီရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ကိုယ်စိတ်ထဲကြည့်လိုက်ကိုယ်ခန္ဓာကိုကြည့်လိုက်ဒီအစူကြီးကိုကြည့်လိုက်ဘယ်ချင်းကြည့်မလို့အခုကြည့်မယ်အခုဖြစ်နေတဲ့အရာကိုအခုကြည့်လိုက်နေလိုက်ဟုတ်လားအဲ့ဒါကိုဘယ်လိုကြည့်ရမလဲမှန်မှန်ကန်ကန်ကြည့်တဲ့နော်ပိစုပန်နေစယောဒံ တတ္ထတတ္ထဝိပတ္တိဝိပတ္တိပတ္တဆိုတဲ့စကားလုံးကလည်းနော်ကြည်ခြင်းလို့အဓိပ္ပာယ်ရတယ်အဲ့တော့သူကဝိဆိုတဲ့စကားလုံးနဲ့အရှိအအထူးပြုထားတယ်ပါမကံကကြည်ကြည်ရိုးကြည်စဉ်အတိုင်းမကြည်နဲ့တွေးရိုးတွေးစဉ်မြင်ရိုးမြင်စဉ်အတိုင်းမမြင်နဲ့မတွေးနဲ့နော်မှန်မှန်ကန်ကန်မြင်ရတယ်အဲ့ဒါမှန်မှန်ကန်ကန်မြင်တယ်ဆိုတာသူကသူဖြစ်နေတဲ့အတိုင်းလေးသိလိုက်တာမြင်လိုက်တာကိုပြောတာပါပဲဘာမှဘုံဘုံတော့ ကိုယ့်ရဲ့အလိုဆန္ဒတွေထည့်သွင်းပြီးတော့မြင်တာမျိုးမလုပ်ရဘူးပေါ့နော်သူဖြစ်နေတဲ့အတိုင်းလေးအရှိအတိုင်းလေးသွားနော်ဒါကြောင့်ရှင်းတော်ဆရာတော်ကြီးတွေပြောတာရှိတယ်အင်းတရားအထုတ်တာဘူတော်ဘူတံပတ္တိလောက်လည်းရပါတယ်ဗျာလို့ပြောတယ်ဟုတ်လားဘူတော်ဘူတံပတ္တိဘူတော်ဘူတံပတ္တိဖြစ်နေတာကိုဖြစ်နေတယ်လို့မြင်နေအဲ့ဒါရပြီလို့ပြောအတူဆုံးလေးတွေဟုတ်လားတရားအထုတ်နေနော် ပစ္စုပန်ဖြစ်နေတာလေးကိုဖြစ်နေတဲ့အတိုင်းလေးသိလိုက်ဖြစ်နေတဲ့အတိုင်းသိတာအမှန်သိတာပဲဟုတ်လားပူရင်ပူတယ်လို့ပဲသိအေးရင်အေးတယ်လို့ပဲသိအဲ့ဒီအတိုင်းလေးသိလိုက်ဝင်လေထွက်လေလည်းမှတ်မယ်ရှင်ဝင်လေထွက်လေကြောင့်ဖြစ်ပေါ်နေတဲ့သဘာဝကိုအဲ့ဒီအတိုင်းလေးပဲသိလိုက်ဝင်လေလေးဝင်သွားတယ်ဘလို့ပုံစံမျိုးလေးဝင်သွားတယ်ဘလို့အနေထားလေးတွေဘလို့အတွေ့အကြုံလေးတွေဖြစ်ပြီးတော့ဝင်သွားတယ်လေအဲ့ဒါကိုဓာတ်ရိုက်ပဲသိနေလိုက်ဒါလည်းတော့ရှင်းအောင်ပြောတတ်တော့နော်ထွက်လေထွက်သွားတယ်အဲ့ဒီထွက်သွားတဲ့အနေထားလေးကိုအကုန်လိုက်သိလိုက်ဟုတ်လားအဲ့ဒါလိုက်သိနေ စိတ်ကူးတယ်တွေးတယ်စိတ်ပြည့်စရာမဟုတ်ဘူးအတွေးတွေများတာအဲ့ဒါလိုက်တိအဲ့ဒီစိတ်ကူးကိုနောက်ကစိတ်ကူးတစ်ခုနဲ့လိုက်တိစိတ်တစ်ခုနဲ့လိုက်တိရှေ့စိတ်ကိုနောက်စိတ်နဲ့တိနော်အိုးကြားလိုက်ရင်နားလိမ့်မယ်လုံးနေကြအလုံးမဟုတ်တဲ့အတွက်ကြောင့်လွယ်ကူတယ်လို့တော့မဆိုလို့ဘူးနော်ခက်ခဲလိမ့်မယ်စိတ်ကပေါက်ကြရပြစ်ထန်တာလေဘုံတော့တွေးကြံတွေးဥတဲ့ပဲဘာမှဥဒိယမရှိဘူးသွားတခါတည်းထင်းတဲ့လူကိုနေတာဒီစိတ်ကဟုတ်လားအဲ့ဒါကိုဒီလိုလိုဒီလိုမုံမြတ်တဲ့အမှန်တရားကိုသိအောင်လုပ်တဲ့အလုပ်လေးနဲ့တဲ့အလုပ်ကိုလုပ်တော့ဘယ်ရုပ်တရကြီးကတော့လွယ်လွယ်ကူ မရအဲ့ဒါအလုတ်ကခက်လွန်းလို့ကြီးရမဟုတ်ပါဘူးကိုကအလေးချင်းမရှိသေးလို့ပါဟုတ်လားဆိုကြပါစို့ဟိုကလေးငယ်တယောက်စားစတင်တယ်ဟိုလူကြီးတယောက်နေတော့အားလိုက်တာဒါလေးမှမသိဘူးလားလို့ထင်ရတယ်ရှိတယ်ကလေးအနေနဲ့တော့ဘယ်သိသေးမလို့သူဒါဘာမှမလေ့ကျင့်ရသေးဘူးဟုတ်လားဒါကြောင့်ဒီမုံမြက်တဲ့အလုပ်ကိုလုပ်တဲ့နေရာမှာဒီသဘောလေးတွေကိုနားလည်ပြီးတော့တုံတန်ရင်းနဲ့မလျှော့ရဘူးပေါ့နော်စူးစမ်းမယ်ကြာရင်ကိုယ့်ကိုကျွန့်ကျင်သွားမှာပဲ ဒါကြောင့်အတွေ့အကြုံများတော်မူကြတဲ့ဆိုတော်ကြီးတွေသူတပြည့်ဝေဟုဆိုကြီးဆိုပါပြောတယ်မဟုတ်ဆိုးဆိုင်တဲ့ဟောစကားရှိတယ်နော်။ဟုတ်ဆိုးလို့လောက်တာကျွမ်းကျင်တဲ့ကျွမ်းကျင်တော့ဘယ်သူကတင်တာလဲ။ဆိုင်ကတင်တယ်။ပါးကောင်ကတင်သွားတာ။အလုတ်ကပဲအလုတ်ကိုကျွမ်းကျင်အောင်တင်သွားတာမလုတ်ဖဲလည်းမကျွမ်းကျင်ဘူး။ကျွမ်းကျင်မှုကတုံတယောက်စီကနေပုံတူကူးယူလို့ရတဲ့ကိစ္စမဟုတ်ဘူး။အဲ့လောက်လွယ်တာမဟုတ်ဘူး။အဲ့လိုသာဆိုရင်မြတ်စွာဘုရားရော့ဟဲအင်းဟဲအကုန်လုံးပေးခဲ့မှာပေါ့နော်။ကိုကျွမ်းကျင်ရင်ဘာလို့လဲ။ကိုကကိုပဲလောက်ရမှာပဲ။ကိုကကိုကိုရမှာဆိုအဲ့ဒါကိုပြော ဟုတ်လားအဲ့တော့တရားအထုတ်နေ့အကျဉ်းချုပ်ကဘာလို့ပစ္စုပန်မှာဖြစ်နေတဲ့သဘာဝကိုအမှန်လေးလေးတိတိနေတာပဲဒါလူရင်းစကားပဲအဲ့ဒါကိုအကျေချဲ့ရင်တော့သတိပဋ္ဌာန်တရား၄ပါးမဟာသတိပဋ္ဌာန်သုတ်တန်ကြီးကိုပြောဖို့ရှိရနော်ဣဒဘိခွေဘိကုကာယေကာယ ानु ပတိဝရတိအာတပိသမ္မဇာနောသတိမဝိနယလောကေဘိဇာဒေါမနတဝေဒနာတုဝရဏ ानु ပတိဝရတိအာတပိသမ္မဇာနောသတိမဝိနယလောကေဘိဇာဒေါမနတစိတ်တေစိတ်တ ानु ပတိဝရတိအာတပိသမ္မဇာနောသတိမဝိနယလောကေဘိဇာဒေါမနတ ဓမ္မေတုဓမ္မာနုပတ္တိဝိဟရတိအာတပိတမ္မဇာနောတတိမဝိနေယလောကေဝိဇာကမနတကာယဆိုသောရုပ်အစုဝေဒနာဆိုသောခံစားမှုအစုဟုတ်လားပြီးတော့ပါတော့စိတ်ဆိုသောနော်ဘုံတို့တိတဲ့မြင်တဲ့တွေးတဲ့ကြံတဲ့ဒီသဘောအစုဟုတ်လားပြီးတော့ပါတော့ဓမ္မတဘာဝအသေးစိတ်လေးတွေရဲ့အနေအထားဒီလေးမျိုးအဲ့ဒါကိုမြတ်စွာဘုရားမလုပ်လုပ်ခိုင်းတာဣဒဘိက္ခုဘိက္ခုဘိက္ခုယဟန်တို့ဣဒဘိက္ခုဤသာသနာတော်ကယဟန်တိ တနည်းအားဖြင့်ချမ်းသာခြင်းလို့တရားအထုတ်နေသောပုဂ္ဂိုလ်သည်ယဟန်လို့ဘိက္ခုလို့စကလုံးနဲ့ဟောထားတော်လည်းပဲတရားအထုတ်သူကိုရည်ညွှန်းတာနော်ဒီသာသနာတော်မှာချမ်းသာခြင်းလို့တရားအထုတ်တဲ့ပုဂ္ဂိုလ်သည်ဘာလို့ရမလို့နော်ကာယေယုတ်ကာယအပေါင်း၌ကာယ ानु ပတိဒါယုတ်ကာယအပေါင်းပဲလို့ရှုမြင်ပြီးတော့ဘာမှထူးဆန်းတာမပါဘူးနော်တေချာနာထောင်ကာယေယုတ်ကာယ၌ကာယ ानु ပတိ ဒါဟာယုတ်ကာယအရှုပဲလို့ရှုမြင်ပြီးတော့ဝိရတိနေရမယ်ဟုတ်လားအဲ့လိုရှုမြင်ပြီးတော့နေတဲ့အခါမှာအည်သွေးသုံးဖို့လိုအပ်တယ်အဲ့ဒါဘာလို့ဆိုတော့အာတာပိတမ္ပဇာနောတတိမအာတာပိဆိုတော့ပြင်းထန်တဲ့ကြိုးစားမှုနော်ဒါရော့ရဲရဲနဲ့မရပါနော်နည်းနည်းလေးဆိုလုံးလောက်လေးရနဲ့မရဘူးအခက်ခဲလေးနည်းနည်းတွေ့တာနဲ့နောက်ဆုတ်သွားခြင်းလည်းဆိုလို့မရအောင်အာတာပိသူ့ရဲ့အဓိပ္ပာယ်ကကိလေသာအမိုက်ကိုရှုမြိုက်နိုင်သော တနည်းအားဖြင့်ကိလေသာအဆူဓာတ်အစီဓာတ်ကိုပူနွေးတွေးချောက်သွားစေတတ်အောင်ပြင်းထန်သောလုံလဝရိယကိလေသာကိုအဆူဓာတ်အစီဓာတ်နဲ့ဥမာပေးမယ်ဆိုရင်အတ္တပလို့ဆိုတဲ့ဝရိယအဲ့ဒီအဆူဓာတ်အစီဓာတ်ကိုချောက်တွေးသွားစေတတ်လောက်အောင်ပူပန်နဲ့ပူတယ်ဆိုတာစိတ်ပူတာကိုဟုတ်တာမဟုတ်ဘူးနော်အဆူဓာတ်အစီဓာတ်ကိုချောက်သွားစေတဲ့အပူဓာတ်ဝရိယအပူဓာတ်နဲ့လောင်မြိုက်တော့လုပ်ပြင်တယ်လို့ပြောတာနော်အာတာပိဣတိတာအဆူအစီဓာတ်ကိုပူနွေးတွေးချောက်သွားစေလောက်အောင်နော်ပြင်းထန်တဲ့လုံလဝရိယရှိပြီးတော့ သမဇာနောအဲတတိမာအမှတ်ရပြီးတော့ဒါလေးကိုသိပြီးတော့အပမာဒအမြဲတမ်းဒီဟာလေးရဲ့ပုံမှာစိတ်ကထားနေတယ်လွတ်သွားတာမျိုးမရှိဘဲနဲ့နော်အတ္တပိသမဇာနောတတိမာနော်တတိမာသမဇာနာဆိုတာမှန်ကန်ဆိုတာအပြားအဖြစ်သိသိဖြစ်ဖြစ်အသေးစိတ်ကလေးသိတာကိုသမဇာနာလို့ပြောတာဘုန်းတို့ရဲ့စိတ်ကြီးကသူကအလုံးခဲလိုက်ကြီးအမြဲတမ်းသိတာ အခြေအနေကိုသိရင်တည်းအလုံးခဲလိုက်သေးတာလူကြည့်လည်းအလုံးခဲလိုက်ပြီးဒီတိုင်းပဲစကားအတန်တွေကိုလည်းအလုံးခဲလိုက်သွားတာပိုင်းဖြတ်ပြီးတော့အသေးစိတ်ဖြည့်ရဲခွဲရဲပြီးတော့မသိအမှန်ကအသေးစိတ်သိရမှာလူကြီးကိုမြင်လိုက်ရင်လည်းပဲအယိုးအကျော်အသားအဲ့ဒါတွေကိုခွဲခြားသိနိုင်လေးလေးဉာဏ်ပညာထက်လေးလေးပဲနော်ကာလအနေနဲ့ပြောမယ်ဆိုရင်အခုဖြစ်တယ်အခုမရှိတော့အခုဖြစ်တယ်အဲ့ဒါကိုပိုင်းခြားပြီးတော့သိရဟုတ်လားသမဇာနာဆိုတာပိုင်းပိုင်းခြားခြားအသေးစိတ်ကွဲကွဲပြားပြားသိသွားတာ တမ္ဇာနာပြည့်မြောက်မှာပဲဟုတ်လားအဲ့တော့အာတာပိတမ္ဇာနောတတိမာဝရိယရဲ့ပညာရဲ့တတိဒီသုံးမျိုးအည်သွေးသုံးမျိုးတောင်းဆိုတယ်တဲ့မြတ်စွာဘုရားဣဒဘိကွေဘိကုကာယေကာယ ानु ဘတိဝိရတိအာတာပိတမ္ဇာနောတတိမာနော်အာတာပလို့ဆိုတဲ့လုံလဝရိယရဲ့တမ္ဇာနာလို့ဆိုတဲ့ပညာရဲ့တတိမာဆိုတော့တတိရဲ့ဣတိတရားသုံးလုံးလက်ကင်ထားပြီးတော့ကာယေယုတ်ကာယအောင်းလိုက်ကာယ ानु ဘတိယုတ်ကာယအပေါင်းမျှလို့ရှုမြင်ပြီးတော့ ဘာဆက်ပြောလို့အဘိဇ္ဇာဒေါမနတံမရှုမှတ်လျင်ဖြစ်နိုင်သောလောဘနဲ့ဒေါသကိုဝိနည်းရပယ်ခွာ၍ဝိရတိနေ၏တဲ့အဲဒါတတိပဌာနာသုတ်တန်ကြီးရဲ့ဥဒေတအချင်းချုပ်ဏိဒံမှာအလိုစားစဆာရင်တတိပဌာနာသုတ်ကြီးကိုဟောတာကအကျိုးကျေးဇူးကိုအရင်ဟောတာအကျိုးကျေးဇူးမျက်မှောက်ကြမှာဟောနော်အဲ့ဒီအကျိုးကျေးဇူးခုနမှာဟောပြီးတဲ့နောက်မှာတတိပဌာန်တရားကိုဘလို့ပွားရတယ်လဲဆိုတာလေးကိုစနစ်တကျမြတ်စွာဘုရားဟောတာသုတ်တန်ကြီးအရှိကြီးတနားကြီးလောက်ကြာမယ်ရွတ်လို့ရှိရင် အဲ့ဒါကိုဥဒေတာအကျဉ်းချုပ်ပြီးမှနေဒေတာအကျဉ်းဒီလိုလေးလာတယ်အဲ့ဒါဥဒေတာဆိုတော့ဘုံဘုံရွတ်လိုက်တာပဲဣဒဘိက္ခွေဘိက္ခုကာယေကာယနုပတိဝိရတိအာတာပိသမ္မဇာနောတတိမဝိနေယလောကေဘိဇာဒေါမနတံဒါလေးတော့တော့ရအောင်ကြက်ထားအဲ့ဒီနှစ်ကြောင်းရလို့ရှိရင်ရှေ့ဆက်ဆိုတတ်တယ်ဝေဒနာတုဝေဒနာနုပတိဝိဟရတိအာတာပိသမ္မဇာနောတတိမဝိနေယလောကေဘိဇာဒေါမနတံကာယနေရာမှာဝေဒနာအစားထိုးလိုက်အောင်ပဲစိတ်အစားထိုးလိုက်အောင်ပဲဓမ္မကိုအစားထိုးလိုက်အောင်ပဲဒေသနာလေးတွေကိုညှဉ်းနှိုးတတ်ဖို့လိုရနော် အဲ့တော့ဒီမှာဘုံဘုံနောက်ထပ်ရှင်းမပြရတာလေးတစ်ခုပါအဲ့ဒါလို့ယုတ်ကာယကိုယုတ်ကာယလို့သိပြီးတော့နော်ဝရိယရဲ့ပညာရဲ့တတိရဲ့ဥရှိပြီးတော့ယုတ်ကာယကိုယုတ်ကာယလို့သိသိပြီးတော့ပြစ္ဆုတ်ပန်တိုင်းမှာသိသိပြီးတော့နေလို့ရှိရင်မဖြစ်မတော့အဘိဇ္ဇာဒေါမနတ္တဒီမှာတော့အဘိဇ္ဇာဒေါမနတ္တလို့သုံးတယ်နော်ဓာတ်ရိုက်နားလည်ဖို့ပို့ပြီးတော့ရှင်းတဲ့ဝါဒနဲ့ပြောရင်လောဘနဲ့ဒေါသကိုပြောတာဘိဇ္ဇာဆိုတာလောဘကိုပြောတာဒေါမနတ္တဆိုတာဒေါသကိုပြောတာအဘိဇ္ဇာဒေါမနတ္တ အဲ့လိုအမှန်ကန်သိပြီးတော့မနေရင်ဖြစ်နိုင်တဲ့အဘိဇ္ဇာနဲ့ဒေါမနတကလောဘနဲ့ဒေါသအမှန်တိုင်းမသိရင် तू ကကောင်းတဲ့အာယုံလို့ထင်ရင် तू ကလောဘနဲ့တုံ့ပြန်ချိုးတဲ့အာယုံလို့ထင်တယ်နော်ဒေါသနဲ့တုံ့ပြန်ဘုန်းတော်ဒီတိုင်းသွားတာနော်ဒါပုံမှန်ခန္ဓာကိုယ်ကနော်စက်ကြီးတစ်လုံးလို့ तू ကသူ့ထုတ်လုပ်မှုနဲ့ तू သွားနေတာဒီကုံညံ့ထဲလိုက်ရင်ဒီကုံကြောထွက်လာအတဘုံတော့ကဘာတွေပဲထွက်ထွက်လာခန္ဓာစက်ကြီးကလောဘဒေါသပဲအကြောင်းအားလျော်ဆိုထွက်နေတာဟုတ်လားအဲ့ဒီအနေအထားကိုလက်ပတ်မှုပြောင်းလဲပြင် လောဘဒေါသမထွက်အောင်ဘယ်လိုလုပ်မလဲကာယကိုကာယလို့ပဲသိနေတယ်ပြစ္ဆုတ်ပန်တိုင်းမှာသိနေတယ်အဲ့ဒါလိုသိတဲ့အခါကျတော့အဘိဇ္ဇာဒေါမနတမသိလျင်ဖြစ်နိုင်သောလောဘနဲ့ဒေါသကိုဝိနေယပယ်ခွာ၍ဝိရတိနေ၏တဲ့အဲ့ဒါတတိတစ်ချက်ထားလိုက်တဲ့အဲ့ဒီလူကလောဘဒေါသကိုပယ်ပယ်ပြီးတော့နေနေတာတတိမထားရင်ဖြစ်နိုင်တဲ့လောဘဒေါသကိုပယ်တာဟုတ်လားသဘောပေါက်ရလားတတိမထားရင်လောဘဒေါသက तू ကလမ်းခွဲပဲအဲ့ဒီဥစ္စာတစ်ဖက်ကတန်တရားလဲလမ်းတစ်ဖက်ကတန်တရားထွက်ရလား ဒါကြတော့အမြင့်ဆုံးစကားလုံးနဲ့ပြောတာပေါ့နော်နည်းနည်းလေးပို့ပြီးတော့လက်တွေ့ကြတဲ့စကားလုံးနဲ့ပြောတစ်ဖက်ကဒုက္ခလားတစ်ဖက်ကဒုက္ခလားပဲဟုတ်လားတစ်ဖက်ကငြင်းအေးလားတစ်ဖက်ကပူလောင်ကြတစ်ဖက်ကရှုပ်ထွေးလားတစ်ဖက်ကရှင်းလင်းလားတော့ဒီလိုသွားတာဟုတ်လားဒါဘုန်းတို့မှာဘာဘာလို့လို့သုံးလုံးလို့တယ်နော်အာတာပိသမ္မဇာနောတတိမှာဝရိယရဲ့ပညာရဲ့တတိရဲ့လို့တယ်ဟုတ်လားအဲ့ဒီသုံးလုံးလက်ကင်ထားပြီးတော့ကာယကိုကာယလို့သိမယ်ဝေဒနာကိုဝေဒနာလို့သိမယ်စိတ်ကိုစိတ်လို့သိမယ်ဓမ္မသဘာဝလေးကိုဓမ္မသဘာဝလို့သိမယ်ပို့ပြီးတော့အချင်းချုပ်ပြောရရင် ဖြစ်နေတာကိုဖြစ်နေတဲ့အတိုင်းလေးပဲသိနေလိုက်တယ်နော်နောက်ပိုင်းကျတော့ဒါရုပ်ပဲဒါဝေဒနာပဲလို့နာမည်တောင်မတတ်တော့ပါဘူးဖြစ်နေတဲ့အတိုင်းလေးပဲသိနေဒါလေးဖြစ်နေတယ်ဘာလေးလဲအဲ့ဒီသဘောလေးဖြစ်ပြီးတော့မရှိတော့ဟာအဲ့ဒီသဘောလေးတွေဖြစ်ဖြစ်နေတယ်လို့သိနေအဲ့လိုမသိရင်ဖြစ်နိုင်တဲ့လောဘဒေါသကိုပယ်ပြီးတော့နေနေတာတဲ့လောဘဒေါသကြောင့်ဒုက္ခဖြစ်တာကိုလောဘဒေါသကိုပယ်ရင်ဒုက္ခရဲ့အကြောင်းတရားကိုပယ်ရရောက်တယ်အဲ့ဒီနီးနေပဲဘုန်းဘုန်းတို့ကအသိဉာဏ်တွေကပွင့်လင်းလာတယ် အသိဉာဏ်မဖြစ်ထွန်းအောင်ရှေ့အနေပြီးတော့ရှုပ်နေတာကာထားတာကွဲထားတာလေဒီလောဘဒေါသပဲကိုရှေ့ကလောဘဒေါသကိုဖယ်နိုင်ရင်ဖယ်နိုင်သလောက်ရှေ့ကမမကန်ကန်မြင်ပါပဲဒီလိုလေးလေးနားလည်ရမယ်ဟုတ်လားအဲ့ဒါပါတော့ဆိုတော့ပိစုပန်နေစရောဓမ္မတထတထဝိပတ္တိအခုလုံးလုံးစင်ဖြစ်နေတဲ့သဘာဝလေးကိုအမှန်တိုင်းသိလိုက်ပါဆိုတာလေးကိုတတိပဌာနာတုတ်တန်လေးကိုအခြေခံပြီးတော့နည်းနည်းလေးချဲ့ပြောကြည့်တာဘုံဘုံကဘာလို့သိရမှာလဲရုပ်ဝေဒနာစိတ်ဓမ္မဒီသဘာဝတွေကို သိရမှာ ထိုးပြီးတော့ချုပ်ပြနေတာဖြစ်နေတာကိုသိရတယ်ဟုတ်လားအဲ့လိုသိလို့ရှိရင်ဘာဖြစ်မလို့တဲ့အတ္တဟိရအတ္တကုပ္ပံတံဝိရမနုပြုဟိနောက်ပိစုပန်နေစာယောဓမ္မတတတတဝိပဒတိအတ္တဟိရအတ္တကုပ္ပံတံဝိရမနုပြုဟိအဲ့ဒီစကားလုံးနှလုံးဟာဒီသုတ်တံမှာထူးခြားချက်ကလေးကိုပုံထင်တယ်နော်မဟာသရိပဌာနာသုတ်တံမှာကျတော့ဘာပြောတော့ဆိုတော့အဘိဇာဒေါမနတံဝိနေယလောကိဝိဟရတိရှုမှတ်လို့ရှိရင်အဘိဇာနဲ့ဒေါမနတတနည်းအားဖြင့်လောဘနဲ့ဒေါသကိုပယ်ပြီးတော့နေတယ်လို့ပြောတယ်ဒီသုတ်တံလေးကျတော့ အတ္တန်ဟိရံအတ္တန်ကုပ္ပဒီနှလုံးနဲ့ပြောတယ်အတ္တန်ဟိရံဆိုတာဘာတော့အလှည့်စားမခံရဘူးလို့ပြောတာအတ္တန်ကုပ္ပဆိုတာအဖြစ်စီးမခံရဘူးလို့ပြောတာသူကတင်စားပြောတာနော်သူကလည်းလောဘနဲ့ဒေါသမဖြစ်ဘူးလို့ပြောတာပဲနော်ဆိုရမှာဆိုဘုန်းတော်အာယုံတစ်ခုတွေးလိုက်တယ်မြင်လိုက်တယ်ကြားလိုက်တယ်အတွေ့အကြုံတစ်ခုတွေးလိုက်တယ်သတိမရှိဘူးဒါကိုမသိလိုက်ဘူးဆိုရင်ဘုန်းတို့ရဲ့စိတ်ထဲက ဒါလေးကအကယ်၍အိဋ္ဌာယုံလိုလားနှစ်သက်စရာအာယုံလေးဖြစ်ခဲ့လို့ဆိုရင်အဲ့ဒီအာယုံကဘုဖုံတို့စိတ်ကိုလောဘဖြစ်အောင်လှုပ်လိုက်အဲ့ဒါကိုဖြားယောင်းခံရတယ်လို့ပြောတာတကယ်ကသူ့ကိုယ်၌ကအာယုံရဲ့သဘောကိုယ်၌ကနှစ်သက်ဖွယ်ရမျက်နှာဖွယ်ရရှိတာမဟုတ်ဘူးကိုကတတိမထားမိလိုက်တဲ့အတွက်ကြောင့်အမှန်မသိလို့ဒါရဲ့ပုံမှာလောဘနဲ့နှစ်သက်စရာမျက်နှာစရာလို့ထင်ပြီးတော့နှစ်သက်မှုမျက်နှာမှုအဖြစ်တစ်ခုထုတ်ပြလိုက်တယ်အဲ့ဒါအာယုံကကိုယ့်ကိုမလုပ်ပါဘူးလှည့်စားသွားတာတွေးဆောင်ဖြားယောင်းသွားတာ သူ့စီမှာတကယ်မရှိတဲ့အရာတစ်ခုကိုတကယ်ရှိတယ်လို့ထင်အောင်ပြပြီးဘုမနိုးကတကယ်ရှိတယ်ထင်ပြီးတော့တုံ့ပြန်မှုမှားသွားသဘောပေါက်လားမသိဘူးလှည့်စားခံရတယ်တနည်းအားဖြင့်ထောင်ချောင်းမိသွားမမုံးမိမမုံးမှုဖြစ်ရင်အဲ့ဒါထောင်ချောင်းမိသွားတာအကြွက်တကောင်ထောင်မယ်အစာလေးတက်ပြီးတော့ကြောက်ကဘာပဲမြင်လဲအစာပဲမြင်တာပေါ့နော်ဒီအစာမြင်လို့ပြေးလိုက်တာလည်းငါသွားညံသွားလို့မရတော့ထောင်ချောင်းထဲရောက်သွားလို့ तू သိကိုမသိဟုတ်လား သူကအစာဆိုသောတာယာပဲကိုပဲမြင်တယ်ထောင်ချောက်ဆိုသော အာရိနဝအဖြစ်ကိုမမြင်ဘူးအဲ့တော့ဘုန်းဘုလို့စိတ်ကတတိမရှိလို့ရှင်အိဋ္ဌာအောင်နဲ့တွေ့တာနဲ့အစာဆိုသောတာယာပဲလေးကိုပဲကွက်မြင်တယ်အဲ့ဒီအစာကိုမမုန်းပြီးလို့နောက်ဆက်တွဲဖြစ်ရမယ့်ဒုက္ခဆိုတဲ့ထောင်ချောက်ကိုမသိဟုတ်လားဒါကြောင့်လောဘဖြစ်တယ်ဆိုတာအာယုရဲ့လှည့်စားမှုကိုခံရရလားလို့ပြောတာအဲ့ဒါမြတ်စွာဘုရားဖြစ်တိုင်းလားပြစ္ဆုတ်ပန်တိုင်းလားသိနေမှာဆိုအဲ့ဒီအာယုံကမင်းတို့စိတ်ကိုလှည့်စားနိုင်မှာမဟုတ်ဘူးဆိုလိုတာကမင်းတို့လောဘဖြစ်မှာမဟုတ်ဘူး အတန်ဟိရံကောင်းတယ်နော်ဒီစကလုံးလေးတွေအတန်ဟိရံပြီးတော့ပါလဲအတန်ကုတ်ပံအတန်ကုတ်ပဆိုတာအဖြစ်စည်းမခံရဘူးလို့ပြောတာအဲ့ဒါဒေါသမဖြစ်စေရဘူးလို့ပြောတာဒီတိမှုကြောင့်ဒေါသမဖြစ်အောင်သူကဆွမ်းဆောင်ပေးတာပေါ့သူရပါစေဘုန်းဘုရားတတိမရှိဘူးစောတော်တော့အိဋ္ဌာယုံနဲ့တွေ့လို့လှည့်စားခံနေရတယ်အာယုံတွေကအိဋ္ဌာယုံကြီးတဲ့မှာမဟုတ်ဘဲနဲ့ဘာတွေရောရှိသေးတော့အနိဋ္ဌာယုံလည်းရှိသေးတယ်ဟုတ်လားမကြိုက်စရာမနှစ်သက်စရာပိတ်ပြက်စရာအလိုမကျစရာအာယုံတွေလည်းရှိတာဟုတ် တော့လောကအိဋ္ဌာယုံအိဋ္ဌာယုံရောပြီးတော့ဘာလို့တော့တိဆောက်တာအဲ့ဒီအနိဋ္ဌာယုံနဲ့တွေ့ပြီးဟေးဆိုတော့ဘုံတို့သတိမရှိတာနဲ့ဒီလိုက်နဲ့တည်းအဲ့ဒီအာယုံကဘုံတို့ရဲ့စိတ်ကိုကြည်မွတော့ဖြည့်ဆည်းပြလိုက်မယ်ဒေါသဖြစ်တာကိုပြောတာကြိုက်တော့ကွာမျက်နှာပါတခါလဲတန့်ပြက်ပြီးတော့ဟုတ်လားအာယုံကပြင်းထန်ရင်ပြင်းထန်တဲ့လောက်နှလုံးသွင်းမှားရင်မှားတဲ့လောက်ရှူရှူရှဲရှဲတွေဖြစ်ဟုတ်လားမျက်နှာတွေပါတွေနီးပြီးတော့ဟုတ်လား တချို့ဆိုရင်ဘဲထိသွားတယ်ကိုကိုကိုတတ်သေးထိထိသွားမယ်သူများကိုတတ်မယ်ဆိုသည်ထိသွားတယ်အာတခါလဲဘာမှမကြားတော့ဘာမှမမြင်ရတော့တခါကြီးတယောက်ပြောတာဗျာသူဒေါသဖြစ်တာရှေ့မှာဘာတွေရှိတယ်ကိုမြင်ကိုမမြင်တော့ပဂတိမျက်စိပါကန့်သွားတာအခိုက်တန်ဘာမှကိုမမြင်တော့ဘာဖြစ်ဖြစ်ကွာပျက်စီးသွားတာဘာရင်စပြတ်စိတ်ပြတ်သွားတာနော်အာယုံကဖြစ်တယ်စိတ်ပြတ်သွားပြီဆိုတော့ကျန်တာတွေကစိတ်ကခေါင်းဆောင်ကြီးဆိုတော့ तू ပြက်ရင်ပြက်တော့ကျန်တာတွေမှာပါတော့လိုက်ပြက်တယ် မြင်တော့မမြင်ရတော့ဘာပြောလို့ပြောနေမှလည်းမသိတော့ဘူးမြင်ရလားအဲ့ဒါပဲဖြစ်သွားအတန်ကုတ်ပံနော်အဖြက်စီးမခံရဘူးဆိုတဲ့လမ်းကြောင်းကိုဘုန်းတော်မလိုက်တဲ့အခါကျတော့အာယုံကစိတ်ကိုဖြက်စီးသွားတာဒေါသဖြစ်အောင်လှုပ်လိုက်တာလို့ပြောတာနော်အဲ့တော့ဒီအသုံးလုံးလေးနှစ်ခုကပို့ပြီးတော့ဟိုပြောရင်ကြပြားဆန်ပေါ့နော်ဟိုလေတော့ဓာတ်ရဟောတယ်နော်သတိပဋ္ဌာန်တုတ်တာအဘိဇာဒေါမနတံမရှုမှတ်လင်ဖြစ်နိုင်သောလောဘနဲ့ဒေါသဝိနေယပေဖြောက်ရဝိရတိနေဤဟုတ်လား အခုဒီမှာတော့ပြစ္ဆုတ်ပံကိုသိနေမယ်ဆိုလို့ရှိရင်အခုဖြစ်တာလေးကိုအခုသိအခုဖြစ်တာအခုသိအာအခုဆိုတာလေးကိုအလုံးကိုတွတ်တွတ်တောင်းတောင်းမြန်မြန်ဆန်းဆန်းတော့တစ်စက္ကန့်တွင်းမှာဘယ်နှချက်လောက်မိမလဲအခုကလေးတွေညံထက်ထက်တလောက်မိတယ်နော်ညံလည်းမထက်မှထက်မှတတိလေးအားကောင်းမှညံလာမှညံဆိုပြီးတော့အဖျားဆွဆိုပြီးတော့ခုစားရင်လို့မရဘူးဟုတ်လားညံကဘာလို့အခြေခံမှလာမှာတော့တတိအခြေခံမှအမာရီအခြေခံမှလာမှာနော် ညာစွန့်ထက်မှကောင်းမှန်းသိတာပေါ့အဲ့ဒါသွားကြုံလို့ရတာပေါ့ဟုတ်လားဘာနဲ့သူ့ကိုရှားမှာတော့တတိပညာနဲ့နော်တတိဝရိယနဲ့တမာရိနဲ့ရှားတာအဓိကတော့တတိဝရိယပေါ့နော်ဒါကြောင့်ရှိလူကြီးတွေပြောရတာလေးတွေကအလုံးကောင်းတယ်ဟဲ့တတိဝရိယလေးနဲ့နေသူတို့ကဘယ်လိုရည်ရွယ်ချက်နဲ့ပြောလဲတော့မသိဘူးတရားလုပ်ငန်းစဉ်မှာကွတိဝင်နေတာနော်တတိဝရိယနဲ့နေတမာရိတောင်တတိဝရိယရှိမှဖြစ်မှာဟုတ်လားတမာရိပြီးမှပညာလာမှာနော်တမာရိလေး တီးသွားတာကိုမသိလို့အမှန်သိတာရဲ့ရှေ့မှာတမာရီလေးရှိဟုတ်လားကိုလောက်ရမှာပါတော့တတိနဲ့ဝရိယဟုတ်လားအဲ့လိုတတိဝရိယနဲ့နေလို့ရှိလို့ရှိရင်မဟာသတိပဋ္ဌာန်သုတ်တန်ရလောဘနဲ့ဒေါသကိုပယ်ခွာပြီးတော့နေတယ်ဟုတ်လားဒီဗတ္တိကာရတသုတ်တန်ရတော့ပါတယ်တော့အလေစားမခံရဘူးဖြစ်စည်းမခံရဘူးကွယ်ဒီလိုပြောတာမြတ်စွာဘုရားဟုတ်လားအဲ့ဒါကိုနောက်ဆုံးပါတာလေးပါပြောတန်ဝိတော်မနုပြုခေတဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်ဆိုတာဘဝမှာအဲ့လိုနေတဲ့နီးနဲ့ ချိန်များများနေနိုင်အောင်ကြိုးစားကြတယ်တဲ့ဒါဗတ္တိကာထာတုတ်တံကာထာနှစ်ပုဒ်နော်လာတာဘယ်နှပုဒ်လာလဲလေးပုဒ်လာလားဟုတ်လားအေဇီဝကိစ္စမာတဗံဩဇင်ညာမရဏသူဝေနာဟိနောတင်္ဂလန်ဒေနမဟာတေနေနမဇုနာဒါတတိယကာထာဒီနေ့ပဲအခုပဲအဲ့လောက်မြင့်မြတ်တဲ့လောဘနဲ့ဒေါသကိုဖေခွာနိုင်တဲ့အလေစားမခံရတဲ့အဖြစ်စီးမခံရတဲ့ဒီလုပ်ငန်းစဉ်ဒီမြင့်မြတ်မှုလုပ်ငန်းစဉ်ကိုအခုပဲလုပ်လိုက်အောင်ဆိုမနှက်ပြန်နေရမယ်ဆိုတာမသေးကြဘူး မနေ့ပြန်နေရမယ်မသေးကြဘူးဆိုတာဘာကြောင့်ပြောနိုင်တာလဲဆိုတော့ခန္ဓာကိုယ်ကြီးကအကြောင်းမျိုးမျိုးကြောင့်ပျက်စီးနိုင်တယ်အကြောင်းမျိုးမျိုးကြောင့်ပျက်စီးတတ်သောသဘာဝကိုပဲခန္ဓာကိုယ်ဘလို့တင်စားတာဣဇေဝကိစ္စမာတဗံကောဇိညာမရဏံတုဝေနာဟိနောတင်္ကရံတေနမဟာတေနေနမေဇုနာမဟာတေနေနမေဇုနာမဟာတေနများစွာသောစစ်တီရှိသောမေဇုနာတေမဲတကားပါပိတ်ထားမဟာတေနေနမေဇုနာများစွာသောစစ်တီရှိသောတေမဲ မျိုးမျိုးသောအကြောင်းတရားကြောင့်ပျက်စီးနိုင်တယ်ဆိုတာလေးကိုပဲစစ်တီများစွာရှိတယ်လို့မြတ်စွာဘုရားတင်စားပြီးပြောတာဟုတ်လားအဲ့ဒီကထာလေးရတာတတိယသေခြင်းကိုပြပြမြတ်စွာဘုရားမြင့်မြတ်တဲ့အလုပ်ကိုလုပ်ဖို့တိုက်တွန်းတာဒါပုံမှန်ဆုံးအောင်ပြောလိုက်တာပါအကျဉ်းမြင်လေးဟုတ်လားဧဝံဝိဟာရိအာတပိဟောရတမတ္တန္တိတောတံဝေဗတ္တိကာရတောတိတန်တောအာစိကတိမုန်နိဟုတ်လားအဲ့ဒါလို့ပြစ္ဆုတ်ပံမှာဖြစ်နေတာလေးတွေကိုအမှန်တိတိတိတိပြီးတော့နော်နေတယ်နီးနဲ့ ငါပဲချင်းသေးမယ်မသေးဘူးတော်ကြမြတ်သေးသွားမလားဒီလောက်ထိသေးခြင်းတရားကိုလိလိကက်ကက်မြင်ပြီးတော့ဒါကိုပဲစောင့်ချပြီးတော့ပြီးပြီးပြင်းပြင်းနေရောညာရောမပြင်းမရှိလုံနေမယ်ဆိုရင်အေဝံဝိဟာရိအတ္တပိအတ္တပိဆိုစလုံးလာပြီနော်ပြင်းထန်တဲ့ဝိရိယနဲ့အေဝံဝိဟာရိဒီနည်းလေးနဲ့သူနေတယ်အေဝံဝိဟာရိအတ္တပိအဟောရတမတ္တန်တိတော်တဲ့နော်နေရောညာမပြင်းမရှိသူစူးစမ်းတယ်ဒီလိုနေမယ်ဆိုလို့ရှိရင်တံဝေဘတ္တေကာရတောတိတန်တော်အာစိကတိမုနိ ကိလေသာငြိမ်းအေးတော်မူပြီးဖြစ်ကြတယ်ဘုရားဆရှိတဲ့သူတော်ကောင်းကြီးတွေကအဲ့လိုနေတဲ့ပုဂ္ဂိုလ်ကိုကောင်းသောညရှိသောပုဂ္ဂိုလ်လို့ချီးမွမ်းကြတယ်တဲ့သူ့ရဲ့ညလေးကကောင်းလိုက်တာနေမှသူအကောင်းဆုံးနည်းနဲ့နေထားတာဆိုသူ့ရဲ့နော်ညလေးကဘာလို့အလွန်ကောင်းတယ်ငြိမ်းအေးအိပ်ဆက်ခြင်းရတယ်အလွန်မှအပြည့်ကင်းတယ်ဒီသဘောလေးတွေပြောတာဟုတ်လားအဲ့တော့ဒါပါတော့ဆိုတော့အာထုံနည်းလေးကိုပြောတာနော်အာထုံနည်းလေးကိုပြောတာအချင်းကနည်းနည်းတောင်များတာဟုတ်လား ဥပမာတန်တတိအမတ်ကြီးအကြောင်းပြောမလို့မဆက်နိုင်တော့ဟုတ်လားတန်တတိအမတ်ကြီးကအားလဲဒီပြစ္ဆုတ်ပံမှာနေတဲ့နီးလေးကိုမြတ်စွာဘုရားဟောလိုက်လို့ယန္တာဖြစ်သွားတယ်လေဟုတ်တယ်မဟုတ်လားနောက်ဘုရင်ကစစ်ပွဲကိုအနိုင်တိုက်နိုင်လို့ချီးမြှောက်တာထဲမှာကားကြီးထဲမှာလေးပါအဲ့ဒါလေးသူအလွန်မြတ်နိုးနေတော့မှပဲရုတ်တရက်ဆုံးသွားတော့တော့မူးနေတဲ့အနေအထားအရက်မူးနေတဲ့အနေအထားအကုန်ကြီးသွားတော့ကနေရာဝင်းယူလာ အဲ့လိုမူနေတဲ့အချိန်မှာပဲအဲတောကနှိမ့်ဆက်လို့အမှုပြေသွားတော့ဒီတောကဓာမခံနိုင်လို့မြတ်စွာဘုရားကြီးရောက်လာတဲ့အချိန်မှာမြတ်စွာဘုရားကာထာတော်ကိုဟောတာအတန်တတိမကြီးအကြောင်းကတော့အကျဲကွာကိုရှာပြီးတော့လေ့လာကြည့်ပေါ့သူ့ကိုဟောတဲ့ကာထာလေးကိုနည်းနည်းပြောချင်တယ်သူ့ဟောတဲ့ကာထာလေးကရှံပုဗ္ဗေတံဝိသောတိဟိပစ္ဆတိမာဟုကိစ္စနံမေစီစေနောဂဟိတတိဥပတံနောစရိတတိရှံပုဗ္ဗေတံဝိသောတိဟိ ပုပ်ပေပုပ္ပဆိုတာရှေးဖြစ်ခဲ့တဲ့အတိတ်ကိုပြောတာရှေးကဖြစ်ခဲ့တဲ့အရာတွေနဲ့ပတ်သက်ပြီးတော့ကိလေသာတရားတွေကိုခြောက်သိပ်သွားပါစေတဲ့ဆိုလိုတာကဖြစ်ခဲ့တာတွေနဲ့ပတ်သက်တော့စိတ်ထဲမှာဘာမှပူပန်ကြောက်ကြနေတာဖြစ်မနေနဲ့လို့ပြောတာနော်ကိလေသာတွေကိုခြောက်သိပ်သွားပါစေတဲ့အတုံးလုံးလေးကဝိသောဒေတိကိလေသာတွေကိုခြောက်သိပ်သွားပါစေပါတယ်ဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့အဲ့ဒါဖြစ်ခဲ့တာတွေဘယ်လိုသုံးလို့ရှေးနဲ့ပတ်သက်ပြီးတော့ရှေ့နဲ့ပတ်သက်ပြီးတော့ရှေးရောရှေ့ရောအတူတူပဲရှေ့ ရှေ့ဒါပါပြောတာနော်အတိတ်ကိုပြောတာနော်ယံပုတ်ဝေတံဝိသောတိဟိပစ္စာတိမာဟုကိဉ္စနာနော်ပစ္စာဆိုနောက်နောက်ဆိုအတိတ်ကိုပြောတာဟုတ်လားပစ္စာတိမာဟုကိဉ္စနာနောက်နဲ့ပတ်သက်ပြီးတော့လည်းပဲအနာဂတ်နဲ့ပတ်သက်ပြီးတော့လည်းပဲနောက်ဆိုတာအနာဂတ်ပဲနော်အနာဂတ်နဲ့ပတ်သက်ပြီးတော့ဘာလဲတော့ဘာမှအကြောင်းကြမလို့တစိုးတစီတောင်မရှိပါဘူးလေမာဟုကိဉ္စနာဘာလေးမှစိတ်ထဲမှာအနှောင့်အယှက်မဖြစ်နဲ့ဟုတ်လားပြီးတော့ဗာပြောတယ်မစ္စေစေနောဂဟိတတိ အလေလို့ဆိုတဲ့မစ္ဆဆိုတာအလေမစ္စည်းမပရိပဒါအလေလန်လန်ဟုတ်လားအခုဒီမှာမစ္စီမစ္ဆဆိုတာတော့အလေမစ္စီစေနောဟိတတိအဲ့ဒါလို့ဖြစ်ခဲ့တာနေနဲ့ပတ်သက်ပြီးတော့လည်းကိလေသာကို၆သွေးအောင်လုပ်မယ်မဖြစ်သေးတာနေနဲ့ပတ်သက်ပြီးတော့နေနေမှကြောက်ကြမှုမရှိဘူးအခုလောလောဆယ်ဖြစ်နေတဲ့အလေလို့ဆိုတဲ့တရားရဲ့ပုံမှာလည်းတဏှာဒိဋ္ဌိတို့ဖြင့်မစွဲယူဘူးဆိုရင်မစ္စေစေနောဂဟိတတိနော်အခုဖြစ်နေတာရဲ့ပုံမှာမစွဲယူဘူးဆိုရင် ဥပဒနောစရိတတိသင်ဟာငြိမ်းအေးသွားလိမ့်မယ်အဲ့တော့ဆွဲယူတယ်ဆိုတာဘာပြောတာလဲဆိုတော့ဖြစ်နေတာကယုံနာဖြစ်နေတာအဲ့ဒီယုံနာကလည်းဒလဇက်သွားနေတဲ့အနေစာသဘောပဲဒါဒီအဲ့ဒါကိုအမှန်မမြင်တဲ့အခါကျတော့ဒီဖြစ်စဉ်ကြီးရဲ့ပုံမှာဘုံဘုံတို့ကဒါငါဆိုပြီးတော့အနှစ်နဲ့အလားလားကဘာကကဘာနဲ့ချီပြီးတော့တော့အစွဲနာခဲ့တဲ့အစွဲကြီးကရောက်လာတယ်ဒါငါတချို့အရာတွေရဲ့ပုံမှာကျတော့ဒါငါဥစ္စာတဘာဝတရားကိုပိုင်စုပိုင်နဲ့တော့လောက်တာနော် တဘာဝတရားကြီးသူ့သူဖြစ်နေတာပေါ့ငါလို့လှုပ်ချင်တဲ့အစိပ်ပိုင်းကိုငါလို့လှုပ်ပြစ်တယ်ငါဥစ္စာလို့လှုပ်ချင်တဲ့အစိပ်ပိုင်းကိုငါဥစ္စာလို့လှုပ်လိုက်တယ်သူလို့လှုပ်ချင်တဲ့အစိပ်ပိုင်းကိုလည်းသူလို့လှုပ်တာပဲသူကအဲ့ဒီဟာကိုမလုပ်တဲ့ခေါ်လို့စွဲယူရဲလို့ပြောတာဒိဋ္ဌိနော်ငါသူဆိုတဲ့အမြင်နေနဲ့ရှုမြင်သုံးသပ်တာနော်တဏ္ဏငါဥစ္စာဆိုတဲ့အမြင်နေနဲ့ရှုမြင်သုံးသပ်တာအဲ့ဒါတွေကိုစွဲမယူတာကိုနောစီဂေတတိဒါကိုဟိုမွေတကောင်ကဖားတယ်ကောင်မျိုးလိုမျိုးလှမ်းပြီးတော့ဒါကိုကိုက်လိုက်တယ်လို့အာယုံ ငါငါဥစ္စာဆိုဖမ်းယူလိုက်တာအဲ့ဒါမျိုးမလုပ်ဘူးဆိုရင်ငြိမ်းအေးတော်လိမ့်မယ်လို့ပြောတကယ်လို့ငါငါဥစ္စာလို့လုပ်မယ်ဆိုရင်ဘလို့မှမငြိမ်းအေးနိုင်ဟုတ်လားအဲ့တော့ဘုန်းတော်ကတရားဘာဝနာကိုအထွတ်အမြတ်နေနဲ့တန်ဖိုးထားပြီးစိတ်ဝင်စားကြတယ်ဆိုလို့ရှိရင်မင်းဝန်ဆိုဘုရားကြီးရဲ့စကားနားတယ်ပဲ့တယ်ထက်စိတ်ထဲမှာပဲ့တယ်ထက်လောက်တာအဲ့တော့ငါငါဥစ္စာငါလိပ်ပြန်ဘာတစ်ခုမြတ်ဟုတ်ကြကြဓမ္မတတ်တတ်ပါပဲကဒါကိုခြေခံတာ ဟုတ်လားဒါကိုအခြေခံပြီးတော့မှအိဋ္ဌဒုက္ခအနတ္တတွေသွားငါငါဥစ္စာငါလိပ်ပြာဆိုဘာတစ်ခုမျှမဟုတ်ကြသည်ဓမ္မတတ္တပါကဘုန်းဘုန်းတော်တခါလေးစဉ်းစားတယ်အဲကဘာဂျိုကြီးပေါ်မှာရေညှိလေးတွေလို့တပင်လေးတွေကလည်းမှီတွဲကပ်ပေါက်ဟုတ်လားတရဝါလေးတွေကလည်းတရားတွေကကဘာဂျိုလေးကိုမှီပြီးတော့ဘာလို့ဖြစ်နေကြတာပဲတရဝါအသီးလေးကတော့ကိုယ့်ကိုယ်ကိုအဓိပတိတက်ပြီးနေတာပေါ့နော်ဘလောက်ကြီးကျယ်တဲ့အရာမလို့လို့ဘာမှမကြီးကျယ်ဟုတ်တယ်မို့လားစัจ java လာအမြင်နဲ့ကြည်ကြည်စမ်းဟုတ်လား နေမင်းကြီးကိုဗဟုပြုတ်ပြီးတော့ဂျိုလေးတွေလဲပတ်နေတယ်ဟုတ်လားဒီနေဆက်ကြဝလားဆိုတဲ့အစုအဝေးဟာတော်တော်ဝေးဝေးကနေကြည်လိုက်ရင်အုပ်စုလေးတစုပေါ့ဘာမှမပြောပါလို့တဲ့ဆက်ကြဝလားထဲမှာနော်လွင့်မျောနေတယ်ဥဒီယာမဲ့သွားနေရတယ်လှုပ်ရှားနေတယ်အရာအစုလေးပေါ့ဟုတ်လားအဲ့လိုမျိုးလေးတွေစုစုစုစုစုစုနေတာတွေကိုနော်ဘီလီယံတန်းနဲ့ချီတပါတော့ galaxy နော်အဲကောင်းငင်ပါဘုန်းတို့ မိုးလေမိုးတိမ်ကင်းတဲ့အချိန်မှာမော့ကြည့်လိုက်နော်ရေဝေ့လို့ဖြူဖြူအကြောင်းကြီးရှိတယ်အဲ့ဒါခရုကိုကြီးလို့ပတ်ပြီးတော့သွားတာဟုတ်လား galaxy ဆိုတာနော်အလုံးအားကောင်းတဲ့မှန်ဘလူးကြီးတွေနဲ့ကြည့်ပါအခုတော့သိပ္ပံပညာရှင်တွေသင်္ချာပညာရှင်တွေတွက်ချက်ပြီးတော့မလေးနော်နှစ်အလင်းနှစ်ဘဏ္ဍတန်ဝေးတဲ့နေရာမှာဘာရှိမလေးပညာရက်တွေနော်အဲ့တော့အဲ့ဒီအမြင်တွေနဲ့ကြည့်မယ်ဆိုရင်ဘုန်းဘုန်းတို့ကပါတော့တကယ်တိတိမွားမွားလေးတွေမှာကတ်နေတဲ့တိတိမွားမွားလေးပေါ့နော် အဲ့ဒါဒါပေမဲ့ကိုယ့်ကိုယ်တော့အာတကယ်ကိုအတိပတိနေကြတာပေါ့နော်အတ္တဆိုတဲ့အမြင်ကိုနီးမျိုးစုံနဲ့ဖက်တဲ့အောင်ခွာတဲ့အောင်ဘုံတွေးမိတာလေးကိုပြောပြတာပါဟုတ်ရလားအဲ့တော့ဒီသဘာဝလေးတွေနော်မြတ်စွာဘုရားလည်းဘယ်လိုဟောတော့ငါငါဥစ္စာငါလိပ်ပြတို့ဘာတစ်ခုမှမဟုတ်ကြသည်ဓမ္မတသက်ပါလေကာဒါငြင်းအေးချောင်းလန့်ဟုတ်လားမေဇီစင်တော့ဂဟိတတိဆိုအဲ့ဒါပြောတာနော် ယံပုဗ္ဗေတံဝိသောတိဟိဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးရှိနဲ့ပတ်သက်ပြီးတော့စိတ်ထဲမှာဖြစ်နိုင်ခွင့်ရှိတဲ့ကိလေသာတရားတွေကိုဖြစ်မဖြစ်အောင်ကြိုးစားခြင်းအပြင်ခြောက်သွေ့သွားပါစေ။တိုက်ရိုက်ပါလားပြန်ပြနော်။ယံပုဗ္ဗေတံဝိသောတိဟိပိစ္ဆာတိမဟုတ်ကိစ္စနဲ့နောင်နဲ့ပတ်သက်ပြီးတော့လည်းဘာကြောက်ကြမှုတောင့်တမှုမှမရှိပါစေနဲ့။မေစီစီတော့ခေတ္တိအခုဖြစ်နေတာနဲ့ပတ်သက်ပြီးတော့လည်းအလေလို့ဆိုတဲ့အခုဖြစ်နေတာလို့လည်းပဲမစွဲယူဘူးဆိုရင်မာယွင်းတဲ့အမြင်တွေနဲ့မစွဲယူဘူးဆိုရင်ဥပတန်တော့စရိတ္တိ သင်ဟာငြိမ်းအေးသွားလိမ့်မယ်ဟုတ်လားဒါကပြောရင်တဲ့စကားလေးမဟုတ်လို့เนาะအချင်းလေးလူပြောပြောလိုက်တာတဏှာကြီးထိုးတော့နော်အဲ့တော့ဘုန်းတို့ဒီနေ့ဘာအကြောင်းပြောတာတော့တရားဘယ်လိုအထောက်ရမလဲဆိုတာလေးကိုပြောတာဟုတ်လားအဲ့တော့တရားဘယ်လိုအထောက်ရမှာလဲဆိုရင်အခုဖြစ်နေတာကိုအခုအမှန်သိပြီးတော့နေလိုက်တာပဲနော်အခုဖြစ်နေတာလေးကိုအခုပဲအမှန်သိပြီးတော့နေလိုက်အမှန်သိဆိုဒီမှာဖြစ်နေတဲ့အတိုင်းလေးသိတာကိုပြောတာဟုတ်လားကိုယ့်ရဲ့ဘယ်လိုက်မှုတွေမပါဝင်စေနဲ့ပေါ့ နော်။ဘာလေးကိုပဲတိတိခန္ဓာမှာဖြစ်နေတဲ့အရာကိုသိနေအဲ့ဒါတရားအထုတ်ရရောက်ပါတယ်။အကုန်လုံးကရုပ်အရှုနာအရှုတွေကအစိတ်အပိုင်းလေးတွေကြီးဘယ်ဟာကိုပဲတိတိရုပ်နိုင်ရဲ့တဘာဝကိုသိသွားနိုင်တယ်။ဒါကြောင့်စအစရင်ရှင်သာတိဗုဒ္ဓဟောတဲ့ဂါထာလေးကိုပြန်ရွတ်ပြီးတော့အဆုံးသတ်ရဟုတ်လား။ကာယံဣမံတမတ္တထပိဇာနာထပုဏ္ဏပုဏ္ဏကာယေတဘာဝံဒိဋ္ဌဝါနာဒုက္ခတန္တကရိတတိဣမံကာယံဤရုပ်အစုနာအစုလို့ဆိုတဲ့ဒီအစုအဝေးကြီးတွေကို သမ္မတထမှန်မှန်ကန်ကန်ဆင်ញင်သုံးသပ်ကြကုန်တော့ပြိဇာနာထပုဏ္ဏပုဏ္ဏပုဏ္ဏပုဏ္ဏအဖန်ဖန်ထက်ထက်ပြိဇာနာထပိုင်ပိုင်ခြားခြားသိအောင်ကြိုးစားကြကုန်တော့ကာယေတဘာဝံဒိဋ္ဌဝါနာကာယေတဘာဝံဒီခန္ဓာကိုအစုအပေါင်းကြီးရဲ့တဘာဝကိုဒိဋ္ဌဝါနာမှန်မှန်ကန်ကန်သိမြင်သည်ရှိတော့ဒုက္ခတန္တံကရိတ္တထာဒုက္ခတဆင်းရဲဤအန္တံအဆုံးကိုကရိတ္တထာပြုနိုင်လိမ့်မယ်နော်ဒီကာယရဲ့အကြောင်းမှန်မှန်ကန်ကန်သိအောင်ဆင်ញံသုံးသပ် ကျိန်ပန်များစွာပိုင်ချပြီးတော့သိအောင်လုပ်ခန္ဓာရဲ့သဘောကိုအမှန်သိရင်ဒုက္ခရဲ့အဆုံးကိုပြုနိုင်လိမ့်မယ်တဲ့ဟုတ်လားဒါကြောင့်ဒုက္ခဆုံးညင်ကြတယ်စိတ်မှန်တဲ့ချမ်းသာကိုမျက်မှောက်ပြုကျင်ကြတယ်ဆိုရင်ကိုယ်ခန္ဓာရဲ့သဘာဝကိုသိအောင်ဝရိယပညာတတိအာတာပိသမဇာနောတတိမှာဒီတရားသုံးလုံးလက်ကင်ထားပြီးတော့ခန္ဓာရဲ့သဘာဝကိုအမှန်သိအောင်ကြိုးစားနိုင်ကြပါစေလို့ဘုန်းတို့ဆန္ဒပြုပြီးတော့ဒီကနေ့ကြိုးပမ်းအထောက်ကြရတော့ဒါနသီလသမာဓိပညာ ကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာပူညာမြင့်နိဗ္ဗာန်ကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း